ကိုဆက်လက်ပြီးတော့ဒီဘက်မှာပုံစံတရားဟောကြားနိုင်ကြကြတာနော်။ဒါကြောင့်ဒီကကြီးကနေ့ချိန်မြောက်ဖြစ်သွားလို့အချိန်90မြောက်ပါဗျာ။90မြောက်။90မြောက်ပါဗျာ။တစ်နှစ်ကျော်လာပြီပေါ့နော်။ဒီဘက်မှာဒီတရားဟောကြားနိုင်ကြကြ။တော့အချိန်90မြောက်ဝိပဿနာလုပ်ပြီးတရားကိုသာနာတော်နဲ့ 1565ခုသောဇာတက္ကရီ1383ခုပါဇောလာကြီးကျော်ဘုလို့ရှိမှာ6ရက်ဒါသာသိပြီဒီလိုကြီးတွေတော့မရှိပါဘူး5ရက်ဒီလိုမျိုး5ချိန်50ရောက်ဒီပတ်လုပ်ပြီးတရားဟောကြားနာကြားရအောင်အဲ့တော့ဝိပဿနာလုပ်ပြီးတရားကိုဟောကြားနာကြားကြပြီး ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥဒ္ဒဖြစ်တော်မူသောဘုရားရှင်ကိုဥစွာပဒနာရှိခိုးလိုက်ကြရအောင်တို့တရားကြီးတွေဓမ္မကြီးတွေအလုံးစုံသူတော်ကောင်းအပေါင်းတွေကဘုရားရှင်ရဲ့ဂုဏ်ကြီးတွေကိုစားအစီအတော်စိတ်ဝင်ထုံပြီးဗုဒ္ဓမြတ်တိဘာဝနာပွားများခြင်းဖြင့်ယုတိစွာနိုင်ကြောင်းသူ ဗုဒ္ဓနရနရသမောတရဏံဒိတတံပညာပတိပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာတမိကာမကမနန္တညာနံနရနရသမောတရဏံလောကုလောကီနလိတာစီဘောကိုလူလာတောင်းတကြကုန်သော စိတ်ထာမြတ်သူနလူမြမတတဝါတို့ဤဇွေရလည်းဖြစ်တော်မူထသောဒိဒတံလောကုလောကီနလီသောမယိမယံမြတ်ကိုင်လာတိသမာဓိနေခြင်းသောစေတလည်းရှိတော်မူတတ်သောပညာပရိပါသုတိယ သစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ်အရဟတမတိဟုသောပညာတန်ဆောင်သမီးအောင်လည်းရှိတော်မူတတ်သောဝိယတန္တကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တော်အောင်ယူရာပညာဝိရာတိဟုသောမိုက်တရားကို ရတမေဉာဏ်တန်ရဖြင့်ပဲပြတော်မူပြီးသာတော်အထာဝီကာမလူနာပြမသတ္တဝါတို့ဤအစည်းအပွားကိုအလွန်လိုလားတောင်းတတော်မူသာတော်နရဒေဝဟိတာဝဟံလူနာပြမသတ္တဝါတို့အားလမ်းပြနိညွန်သုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကိုအလုံးစုံသောဂုံတိန်တကိုစည်းတိမ်ချမ်းသာကျုံမှရွယ်ဆောင်တော်မူတတ်သောကာရဏိကံလူနာပြမတတ္တဝအမြသနာจิตေမာကရုဏာတော်ရှင်လည်းဖြစ်တော်မူထသော အကံဇာတိယဇာပါရမီပုံညာနှင့်မနိုင်ခြင်းဟမနိုင်ခြင်းသာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားပြည့်သို့ရောက်တော်မူထသောအနန္တညာနာတပိညွတ်တဉာဏသာသာသုံးပါးညာမရှိသောဉာဏ်တော်လည်းရှိတော်မူတသော ဓမ္မုဒ္ဒံဒုတောဂုံဤသုံးလင်ပေတရှင်တော်မြတ်တရားကိုအဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျိုမံဆွဲချိုး၍ရှိကိုကတော့ပါဤမြတ်စွာဘုရား Tadu, tadu, tadu bapya. ။နောက်ဆုံးဒီဝိပဿနာအလုပ်ဝိတရားမှာအဓိကအောင်တန်နိုင်တဲ့ခု ရှင်းတင်တစ်ခုကိုတို့တပါကြီးတွေဆိုတော့မကြီးဆိုစမင်းမင်းနဲ့ရင်းနဲ့ကြီးရောက်သွားစီခြင်းလို့ဒါဝိတုဒ္ဓိခုနှစ်ပါးရှင်းတင်တစ်ခုကိုအခြေခံပြီးတော့တမန်တော်ကဝိတုဒ္ဓိခုနှစ်ပါးလေးကိုအခြေခံပြီးပြောတယ်ဒါလေးကိုဦးဇင်းတို့အတုတ္တပတိစာပြီးပါကြရအောင်အတော့တို့တကကြီးတွေလည်းမကြီးတွေသိကြတဲ့အတိုင်းဒီလာဝိတ္တိကနေပြီးဉာဏဝိတ္တိ တိုင်အောင်တော့ဒါဝိတ္တုဒီမှာတော့ဒီကျင့်ခြင်းကိုဒီပုံတော်လေးကိုလည်းဒါမိမိတို့ဟိုကိုဒီကိုကြီးပေါ့မိတို့စကွယ်မှာဖြစ်ဖြစ်အိမ်မှာဖြစ်ဖြစ်ဒါလေးကိုတတ်ထာရင်အချင်းကိုပဲဒါကျင့်ခြင်းကိုကအမြဲတမ်းတွေ့နေမယ်အကျင့်ခြင်းလေးကိုစိတ်ထဲမှာအမြဲတမ်းရောက်နေမယ်ဆိုရင်ဒါဓမ္မကျင့်တဲ့ဆရာကောင်းတယ်အဲ့တော့ကျွန်တော်အဲ့ကျင့်ရင်ခုနှစ်ပါးပေါ့နံပါတ်1သီလဝိတ္တုဒီ ဒါလည်းပဲမပြစ်မနေဒါကျင့်ရမယ်တဲ့တဲ့ဒါဝိသုဒ္ဓိတွေနဲ့ပြည့်စုံရေးအတွက်ဒီနာဝိသုဒ္ဓိတွေတကယ်အရေးကြီးတယ်လို့ဘယ်လိုလဲနားလည်ရမှာဖြစ်တယ်လို့နိဗ္ဗာန်ကိုလိုလားတောင်းတသည်ဖြစ်သည်လိုလားတောင်းတမှုမရှိသည်ပဲဖြစ်စီလူရဲ့လို့ဖြစ်လာရင်ဘာသာမရွေးလူမျိုးမရွေးဒီကိုယ်ချင်းတရားအနေနဲ့ပါ ဘဝရဲ့တန်ဖိုးအနေနဲ့လူဘဝရဲ့တန်ဖိုးအနေနဲ့ကြည့်ထားရမယ်ပြည့်စုံရမယ်ပြည့်ကျင့်ရမယ်လို့လည်းပဲနားလည်ထားရအောင်မြတ်တော်ရဲ့တိလဝိသုဒ္ဓိဘာနာတာတိလတိလေးပါးရဲ့စင်ကြယ်ခြင်းဒါယန္တာမှာလို့တဲ့ဥပ္ပေပြီးတော့ပြောတယ်ို့တော်လည်းတို့တကာကြီးတွေကမှကြီးတို့လည်းအနည်းဆုံးအခြေခံ၅ပါးတိလနဲ့သမီးဝန်ကြောင့်ဓမ္မအာဇီဝအကြောင်းဒီဘောကိုအခြေခံပြီးသွားရသမီးဝန်ကြောင့်ကလည်းစင်ကြယ်ရမယ်ဓမ္မအာဇီဝကြကြ ဓမ္မဝံကြောင့်ပြုနေတယ်မဟာပါတိရကိုအာဝိပစုကဲ့သို့မြဲအောင်ပြုနေတယ်ဆွမ်းနိုင်တဲ့အခါသပတိတံကိုပတိတံသတိအပြင်နဲ့ဖြစ်ကျင်နေဆိုရင်ဒါသီလဝိတ္တုဖြစ်အဲဒီသီလဝိတ္တုဖြစ်တဲ့သူတော်ကောင်းကမှသင်တဲ့ပြီးသီလဝိတ္တုကိုရဖြစ်အဲလိုသီလတိဥတော်မြေပေါ်မှာရက်တည်ပြီးတော့ဒါသီလဝိတ္တုစိတ်ဓာတ်တွေစင်ကြယ်ဖို့သီလတွေဘာမှစင်ကြယ်တယ်လို့မေးတော့နိဝရဏအငြိအကြီးကင်းစင်တပြင်း စေတစင်ကြယ်ကြီးဟောအဲ့မှာစေတကနိဗ္ဗာန်အညီကြီးတွေကပြင်းစင်သွားအဲ့လိုနိဗ္ဗာန်အညီကြီးတွေကပြင်းစင်တဲ့စိတ်မျိုးဆိုတာကခုနတာဥပ္ပစာရအတ္တဓမ္မပတ္တိယောဓမ္မပတ်ရှိပါဥပ္ပစာရဓမ္မတိနိတကဝဓမ္မပတ်ရှိပါလို့နားလည်ဖားရအဲ့တော့အဲ့လိုစေတသိက်ရှင်ကျေရေးအတွက်ဥပ္ပစာရဓမ္မတိနဲ့အပ္ပနာဓမ္မတိတနည်းအားဖြင့် သမာဓိရှိပါကိုရရှိရေးကဒါသမထကမ္မဋ္ဌာန်းတွေကိုအားထုတ်ကြရမှာပဲသမထကမ္မဋ္ဌာန်းပြည့်ပြည့်ချင်း40ဟောထားတဲ့အထေဖူ40တဲ့ကမိမိကျန်နေတဲ့ကမ္မဋ္ဌာန်းတစ်ခုခုနဲ့စိတ်ဓာတ်ကိုဒီဝဏအငြိကြီးတွေမှာကင်းစင်အောင်ဒါဒုစားအားထုတ်ကြရမှာဖြစ်တယ်အဲလိုစိတ်ဓာတ်ကကင်းစင်လို့ နိဝရဏအငြိကြီးမှာသိတဲ့အခါကျသင်ကျဲသွားပြီဥပ္ပဆရာသမာဓိအပ္ပနာသမာဓိမျိုးတစ်မျိုးမျိုးရပြီဆိုကြရင်ဘုဒ္ဓတော်ကောင်းတွေသစင်တဲပြီးတော့သုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုကိုကူးရအဲဒိဋ္ဌိဝိတ္တုဘိုင်းမှာယုံနံပရမတရားတို့မှာဉာဏ်မြင်လိစင်ကြယ်ခြင်းဆိုတဲ့ဒါဒိဋ္ဌိဝိတ္တုဘိုင်းဘုဒ္ဓတော်ဉာဏ်ဉာဏ်ရပြောတော့အဲဉာဏ်၁၆ပါးမှာဒါစပြီးနာမရူပ ပိဋိကဉာဏ်ဆိုတာအကျုံးဝင်လာတာပေါ့အဲလိုနာမရူပပိဋိကဉာဏ်တနည်းအားဖြင့်ဒိဋ္ဌိဝိသုဒ္ဓိအရာယုတ်တရားဉာဏ်တရားဆိုတဲ့ပရမတ္တတ္တာဒီပေါ်မှာအတိဉာဏ်ကရှင်းကြပြီဆိုတဲ့သူတော်ကောင်းတယောက်ဒီသစင်တက်ပြီးတော့ဘေးခုမြောက်ဖြစ်တဲ့ကင်္ဂါဝုဒနာဝိသုဒ္ဓိကိုရအော်ကင်္ဂါဝုဒနာဝိသုဒ္ဓိဘိုင်းမှာဒါနဲ့ဒါရဲ့အကျိုးတရား၌ယုံမှမှုကို ကျော်လွှားလွန်မြောက်သည့်ဉာဏ်မြင်၏စင်ကြယ်ခြင်းဟောဒီပိုက်နဲ့ရောက်တော့တန်နဲ့ကံရဲ့ကျိုးပေါ်မှာယုံမတန်ရာကျော်လွှားလွန်မြောက်တယ်ယုံမတန်ရာကျော်လွှားလွန်မြောက်တယ်ဆိုတာဒကာကြီးတွေဒကာမကြီးတွေအကြောင်းအရာကိုဦးဇင်းတို့လောကအကြောင်းအရာနဲ့စဉ်းစားကြည့်ပေါ့ရိုးရိုးလေးကိုယ်မှာတန်ရာရှိနေတယ်ဆိုတာအကြောင်းအရာတစ်ခုကိုကိုကတည်တည်ချာချာမသိရင်ကိုယ်အပေါ်မှာ တန်တရားဝင်နိုင်တာအကြောင်းအရာတခုကိုမိမိတို့ကွယ်ကွယ်ပြားပြားနဲ့တခါလေအသေးစိတ်သိပြီဆိုရင်ကိုအကြောင်းအရာကိုကိစ္စတွေအပေါ်မှာတန်တရားရှိပါဦးမလားတန်တရားမဝင်နိုင်ပါဘူးဖေဟာဟုတ်တူပဲခုဒီမှာသင်္ကာဝိဒနာဝိတ္တိဘိုင်းမှာကံနဲ့ကံရဲ့အကျိုးတရားပေါ်မှာယုံမှန်တန်တရား သူကိုကြော်လွားလုံမြောက်တယ်ဆိုတာဒကာကြီးတွေဒကာမကြီးတွေကံနဲ့ကံရဲ့အကျိုးဟိုမိမိတို့ကတကယ်ကကနာနာတိလို့ဒီတန်တရားတွေကိုကြော်လွားလုံမြောက်နိုင်တယ်ဒီယုံမှန်တန်တရားတွေကိုကြော်လွားလုံမြောက်နိုင်တယ်အကယ်မတိသေးသမျှပါဠပါဠမတိသေးသမျှဆိုတာကံနဲ့ကံရဲ့အကျိုးကိုမိမိတို့ကဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ကိုယ်တိုင်မျက်မှောက်တွင်းပေါက်ပြီးတော့မတိမမြင်သေးသေးတော့တန်တရားဆိုတာ ရှိတယ်လို့ရှိနေဦးမှာပဲဒီလိုနားလည်ရကောင်းမြဲလေးခုမြောက်ကင်္ဂဥဒနာဥပ္ပတိပန်းကြီးဦးဇင်းတို့ဉာဏ်ဉာဏ်ရပြောတဲ့အခါကျတော့ပြည့်ကြပိကဉာဏ်အပြည့်ကြပိကဉာဏ်ဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ဒုတိယကြီးဒီမှာရေကူဟောလက်ထားတဲ့ပြည့်ပြီးတော့လည်းနားရည်နေတဲ့ဒါပြိဿသမုပ္ပါရှုွက်ပေါ့အဲပြိဿသမုပ္ပါရှုွက်ကိုမိမိတို့ရှုွက်တော့တယ်အဲ့တော့ဒီနေရာမှာပြိဿသမုပ္ပါဆိုတာဘာလဲလို့မေးတဲ့အခါကျ အကြောင်းအကျိုးတရားတွေလည်းဆက်ဆက်နေမှုကိုဒါပြိဿသမုပ္ပန်လို့ဘယ်လိုခေါ်တာပေါ့အဲ့တော့အကြောင်းအကျိုးတွေကဆက်ဆက်ပြီးတော့ဒါဒလဇတ်ဘယ်လိုဇာတဲ့ရပြောကြမယ်ဆိုရင်ဒါကလည်းလေကဆောင်လောက်ဆောင်ယူသွားလိုက်တဲ့လေတကြီးပေါ့ဘလိုရင်းကလေအုံနဲ့ပါသွားတဲ့လေတကြီးသမုဒ္ဒရာတွေရောက်သွားတယ်ဒါကလည်းအဲ့ဒါမပြတ်တိုင်းထားတဲ့ ဆရာလည်းပြီးတော့လက်ကနေတကယ်တူပဲဒီအကြောင်းတရားအကျိုးတရားတွေကအကြောင်းကြောင့်အကျိုးဖြစ်အကြောင်းကြောင့်အကျိုးဖြစ်ဒီလိုနဲ့ဒါကာလာသုံးပါးမှာအကြောင်းပြစ်တေကအကြောင်းကြောင့်ပြစ္ဆုတ်ပံမှာအကျိုးဖြစ်ပြစ္ဆုတ်ပံမှာတခါအကြောင်းတွေပြန်ပြီးတော့ထူထောင်ကြပြန်တော့အနာဂတ်မှာအကျိုးဖြစ်ဆိုပြီးတော့ဒီလိုအတိတ်အနာဂတ်ပြစ္ဆုတ်ပံကာလာသုံးပါးမှာဆက်ဆက်ပြီးတရေကြမရတမ်းဖြစ်နေတာကိုပဲဒါပြစ္ဆာသမုပ္ပါဒ်လို့ပြောတယ် အဲ့တော့အဲ့ဘေဒသမုပ္ပါလို့ဘုရားကြီးတွေဓမ္မကြီးတွေအများနားလည်နေဘုသန္တရာဆက်ရာကြီးကိုမိမိတို့သမာဓိဉာဏ်ပညာနဲ့တက်ပြတ်ထင်းထင်းသိဉင်ပါမှဒါပစ္စယပေကဉာဏ်ရတယ်ပြောအဲ့လိုပစ္စယပေကဉာဏ်ရပြီဆိုရင်ဒါကင်္ဃဝိတ္တနာဝိတ္တုတိတွေဖြစ်အဲ့တော့အဲ့ဒိဋ္ဌိဝိတ္တုတိနဲ့ကင်္ဃဝိတ္တနာဝိတ္တုတိနှစ်ပါးပေါင်းပြီးတော့ဉာဏ်ဉာဏ်ရကြနာမရူပပေကဉာဏ်နဲ့ပစ္စယပေကဉာဏ် ဒါကိုပဲဦးဇင်းတို့ပညာသုံးပါးနဲ့ပြောတဲ့အခါကျတော့အဲ့ဒီမှာဦးဇင်းတို့အနေအောင်လေးနဲ့ရေးထားညာတပညာအကြောင်းတရားနဲ့တကောဝါသောနန္တရားကိုရှေးရှုမျက်မှောက်ပြစ္ဆကဉာဏ်ဖြင့်ပရမတ်သို့စိုက်တည်တန်အောင်ဖင်ပေါက်သိမြင်တတ်သောနာမတပါပြိစေရဉာဏ်ဖြင့်ပြစ္ဆပိကဉာဏ်တိညာတပညာပညာပဲဆိုတော့အဲနာမရူပပြိစေရဉာဏ်ဖြင့်ပြစ္ဆပိကဉာဏ် နာတပညာနယ်ထဲမှာရှိတယ်လို့ဘယ်လိုနားလည်ရလဲအဲ့လိုပေါ့သုံးခုမြောက်ဖြစ်တဲ့ဒေတိဝိသုဒ္ဓိဒေကုမြောက်ဖြစ်တဲ့ကင်္ဂဝိဒနာဝိသုဒ္ဓိပြင်ပြည့်စုံတဲ့သူတော်ကောင်းတွေဒီတာလည်းရင်ဒသိတဲ့မြတ်ကမြတ်ကဉာဏတတနာဝိသုဒ္ဓိကိုဥရ။ဟောမကဉာဏကဉာဏတတနာဝိသုဒ္ဓိကမေဟောတိမဟုတ်တိဉာဏ်ဉာဏ်မြင်ကြီးစင်ကြယ်ခြင်းဟောဒီပိုင်းမှာတော့စပြီးဝိပဿနာတွေကိုဒါဝိပဿနာဉာဏ်နဲ့ကိုစပြီးတော့ဘုန်းကြီးတို့ချင်းချင်းဝင်ရောက်လာပြီ။အဲ့ကြမှာသောသောက ဒါနာမရူပပိဋိယဉာဏ်ယပိဋိတာတဲ့ယုတ်တရားနန္တရားပစ္စယပိဋိကဉာဏ်ယပိဋိတာတဲ့အကြောင်းတရားတို့ယုံနံဓမ္မသင်္ခါရတွေနဲ့အကြောင်းတရားတွေကိုလက္ခဏာရေးသုံးတဲ့ဒီမျိုးဝိပဿနာရှုပါသုံးတဲ့ရေကပိဘကဘကဉာဏ်တရဏဝိတ္တုကိုပေါ်ပြီးတော့သောဝိပဿနာဉာဏ်တွေကတစ်စိနဲ့တစ်စိရင်းကျက်ရင်တော့ဒါအထက်ပိုင်းဖြစ်တဲ့ဥဒိယပယဉာဏ်အရင်ပိုင်းကနေစပြီးတော့ဒီလိုအနုလောမဉာဏ်တိုင်အောင်ဒါကိုတော့၆ခုမြောက်ဖြစ်တဲ့တိပ္ပဒဉာဏ်တရဏဝိတ္တုကိုဒီလိုခေါ်ပြီးတော့ ဘောဝိပဿနာဉာဏ်ဤရင်းတဲ့ဖြတ်တဲ့အဆုံးမှာမဉ္ဇဏ်ဘုံဉာဏ်ဤပေါ်လာမဲ့ဒုမဉ္ဇဏ်ဘုံဉာဏ်ကတော့ဒါဉာဏ်ကတရဏဝိတုဒ္ဓိပဲဒါခုနကမြောက်ဖြစ်တဲ့ဝိတုဒ္ဓိအဲ့ခုနကမြောက်ဖြစ်တဲ့ဝိတုဒ္ဓိရောက်ရင်တော့မိမိတို့ကဒါကိုယ်ပိုင်မဉ္ဇဏ်ဘုံဉာဏ်တွေနဲ့နိဗ္ဗာန်တည်ဟူသောအရင်းကြကြီးကိုကိုဒီကိုစီဒါမျက်မှောက်ပြုနိုင်မှာဖြစ်တယ်ဒါကြောင့်မလို့တဏှာဥစဉ်ဒုက္ခတို့ဤပုံဆုံးရာကိုပြုကျင်တဲ့ ဆင်းရဲမသက်ချမ်းသာတသက်ပြည့်တဲ့နိဗ္ဗာန်ဆိုတဲ့အငြိမ့်ဓာတ်ကိုမျက်မှောက်ပြုလို့တဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဒီဒီဝိသုဒ္ဓိကုဏဘာကိုအခြေခံအပြင်ကျင့်ရမယ်ဒီလိုဒီသဘောပေါက်နားလည်ပြီးတော့ယနေ့ဦးဇင်းတို့ရောက်လက်စာဖြစ်တဲ့ကင်္ကာဝုတ္တနာဝိသုဒ္ဓိကုဏကိုဆက်ပြီးတော့ဟောကြားအနာကြားကြရအောင်အဲ့တော့ကင်္ကာဝုဒ္ဒနာဝိသုဒ္ဓိပိုင်းကိုဟောကြားအနာကြားကြတော့မယ်ဆိုတော့ ဒီကပြောခဲ့တဲ့စေတဝိတ္တိပိုင်းနဲ့ဒီလာတရားတွေကိုခံသင်တော်သောက်တည်ပြီးလို့စေတဝိတ္တိပိုင်းမှာသမထကမ္မဋ္ဌာန်းတစ်ခုခုကိုဒါသတ်နိုင်တော့ဒါသမထကမ္မဋ္ဌာန်းဒီတော်တော်များများအထောက်ရပါသို့တော်အနည်းဆုံးတစ်ခုလောက်နဲ့ဥပ္ပဒရာအပနာသမာဓိတိထူထောင်ပြီးတဲ့သူတော်ကောင်းတယောက်ကသုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တိကိုကူးလို့ဒိဋ္ဌိဝိတ္တိပိုင်းမှာယုတ်တိဉာဏ်တွေကိုပါတဲ့ပရမတ္တဉာဏ်မြင်စိုက်တည်တိုင်အောင်သိပြီးမြင်ပြီးဆိုတဲ့သူတော်ကောင်းတယောက်ဒီ ပြောမယ်ပြည့်ပြည့်စရာပရိကဉာဏ်ပိုင်းဥရမှာဖြစ်။အဲတော့ဦးဇင်းတို့ပြည့်စရာပရိကဉာဏ်ပိုင်းမှာရောအခုဟောလာတာဦးဇင်းတို့ဟိုခြေပိုင်းကဒါပြစ္စမနိလို့ပြောတဲ့ဒေကြောင့်တရား၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးတရား၅ပါးပြပုံပြစ္ဆုတ်ပံကြောင့်တရား၅ပါးကြောင့်အနာဂတ်အကျိုးတရား၅ပါးပြုပုံပိုင်းကိုတော့ဒါဦးဇင်းတို့ဒါတော်တော်လေးဟောခဲ့အနာဂတ်ပြီးတော့အခုလက်ရှိရောက်လက်စားဖြစ်တဲ့ပရိသတ်မောပပထမနိလို့ခေါ်တဲ့ဒါအဝိဇ္ဇာကြောင့် သင်္ခါရသင်္ခါရကြောင့်ဝိညာဉ်ဝိညာဉ်ကြောင့်နာယုနာယုကြောင့်သရာယတနာသရာယနာကြောင့်ပတ္တပတ္တကြောင့်ဝေဒနာဝေဒနာကြောင့်တဏှာတဏှာကြောင့်ဥပါဒံဥပါဒံကြောင့်ဘဝဘဝကြောင့်ဇာတိဇာတိကြောင့်သရမရဏသောကပိရိဝဒုက္ခဒေါမနတဥပယတာဆိုတဲ့ဒီလိုအကျိုးတွေအဆက်ဆက်အကြောင်းတရားကိုအခြေခံပြီးတော့ပြဖို့ဆိုတဲ့ပိဋကသမုပ္ပါပထမနေ့ကိုဟောလက်စာနာလက်စာဖြစ်အဲ့တော့ဒီပရိသသမုပ္ပါပထမနေ့ကိုနိုင်ယူခြင်းနဲ့ဒီလိုကောင်းဒီနေ့အပြည့်တကယ်လေ့လာအားထုတ်နေ ကောင်းဒီပြိဿသမုပ္ပါသင်္ဃာရ72ခုကိုဒါနားလည်ထားတာဖြစ်တယ်လို့ဒါဦးဇင်းတို့ပြီးခဲ့တဲ့အပတ်ကလည်းပြောခဲ့တာအဲ့တော့ဒီမှာနည်းနည်းလေးပြောချင်တာကဘာလဲလို့ပြီးတော့ပြိဿသမုပ္ပါရဲ့အချုပ်ပေါ့ပြိဿသမုပ္ပါရဲ့အချုပ်လို့ပြောလို့ရတယ်ဦးဇင်းတို့ဟုတ်ဘုရားရှင်ပထမဝါပေါ့အပထမဒီဘောဓိပင်အောင်မှာဘုရားပြစ်ပြီးရအောင်ဒီပြိဿသမုပ္ပါဒေသနာတော်ကြီးကိုသင်ကျင်တဲ့အခါမှာ ရှေ့ဆုံးမှာဘာလို့ပါတော့ဣတိဣမတံဣတိဣဒံဟောတိဣမတံဥပ္ပစ္စတိဆိုတဲ့ဒီဒေသနာတော့ပေါ့အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ဒီပိဿသဘောကဒေသနာနဲ့ပတ်သက်လို့ဒါကတော့အင်မတန်တူတဲ့အချုပ်ကလေးပေါ့အဲ့ဒီအချုပ်ကလေးကိုဦးဇင်းတို့နားလည်ရင်ဒါတိတ်ပြီးတော့ဒါအကျိုးများတယ်လို့ပြောလဲနားလည်ထား ဒါအိမ်မှာပြိဿသမုပ္ပါဝိသေရောအချုပ်လေးအမည်နဲ့ဒီပြိဿသမုပ္ပါဒေသနာတော်ကနာယူနေဆိုရင်ဒါတခါတည်းနဲ့ချင်းချင်းလေးနဲ့ဦးအများကြီးဟိုသိမ့်မိသွားတာဣတိဣမသမိန်တတိဣတံဟောတိဣမလောဘာရာဣတံဥပ္ပိသတိဟောဒါကတော့ချုပ်ပဲပြီးတော့မှဦးဇင်းတို့ရခြင်းကဆက်ပြီးတော့စဉ္ညာနဲ့အခါမှာဝိယပစ္စယသင်္ကာရသင်္ကာရပစ္စယဝိညာဏံဆိုပြီး လို့သိကြတယ်မဟုတ်ပါဒေသနာတော်ကြီးကိုတက်ပြီးဆင်ခြင်အဲ့တော့ဒါကတော့ဘုရားစားပြီးတော့ဘုရားပြည့်တည်ပြီးရဲ့နောက်ဒီပိဋကဘုရားဒေသနာတော်ကိုဆင်ခြင်တဲ့အပိုင်းလေးပေါ့အဲဒါလေးကိုဦးဇင်းတို့နုလောမနည်းလေးကိုဒါစားပြီးတော့ငါကြရရအောင်ဣတိမသမိန်တတိဣဒံဥပ္ပစ္စတိဣမလောဘတာဣဒံဥပ္ပစ္စတိအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံ ဝိညာဏပိစယနာမရူပနာမရူပပိစယသလာယရဏသလာယရဏပိစယသတ္တောသတ္တာပိစယဝိရဏဝေဒနာပိစယဒနာဒနာပိစယဥပါဒနာဥပါဒနာပိစယဘောဘောပိစယဇာတိ ရာတေမေဇယသရာမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာသမ္မွန်တိေဝမေတ္တာကေဝလတာဒုက္ခကန္တာသာသမုဒယောဟောတိတိဒီဒေသနာလေးပေါ့အဲဒီဒေသနာလေးရဲ့အကြောင်းကဘာပြောတာတော့ဆိုတော့ဣတိမဓမ္မိတ္တိဣဒံဟောတိ ဣတိတောဣမတမေဤအဝိဇ္ဇာစရှိသောအကြောင်းတရားသည်တတိထင်ရှားခြင်းလတ်သောဣတံဤသင်္ခါရစရှိသောအကျိုးတရားသည်ဟောတိထင်ရှားဖြစ်ပါ၏ဒီအဝိဇ္ဇာဆိုတဲ့အကြောင်းဝိဇ္ဇာစရှိတဲ့အကြောင်းတရားသည်ထင်ရှားဖြစ်၏သင်္ခါရစတဲ့အကျိုးတရားတွေလည်းထင်ရှားဖြစ်တယ်ဒီမှာသုဗ္ဗဒါဣတံဥပ္ပဇ္ဇတိ ဣဒံဝိဇ္ဇာဇာတိသောအကြောင်းတရားသည်ဥပါဒံထင်ရှားဖြစ်သည်တတိရှိတတ်သောဣဒံသင်္ခါရဇာတိသောအကျိုးတရားသည်ဥပ္ပစ္စတိထင်ရှားဖြစ်ပါပေ၏အဲ့တော့အဝိဇ္ဇာဆိုတဲ့အဝိဇ္ဇာစားတဲ့အကြောင်းတရားတွေတတိထင်ရှားဖြစ်လာလို့ရှိရင်သင်္ခါရစားတဲ့အကျိုးတရားတွေရှိလာတယ်အထို့တူပဲဝိဇ္ဇာစားရှိတဲ့အကြောင်းတရားတွေထင်ရှားဖြစ်လာလို့ရှိရင်သင်္ခါရစားရှိတဲ့အကျိုး ရိယတွေသင်ကြားဖြစ်တယ်ဆိုတာဒါကအဓိကသိစ္စာသမုပ္ပါဒေသနာတော်ပဲအချုပ်အဲ့တော့အကြောင်းတရားတွေထင်ရှားရှိရင်ဒုတိယတွေဖြစ်အကြောင်းတရားတွေထင်ရှားရှိလို့ဒုတိယတွေဖြစ်တယ်အကြောင်းတရားတွေထင်ရှားဖြစ်ပေါ်လာရင်လည်းအကျိုးတရားတွေထင်ရှားဖြစ်ပေါ်တယ်ဆိုတာဒါပြိဿသမုပ္ပါဒေသနာတော်ရဲ့အချုပ်ဒါကြောင့်မလို့ဦးဇင်းတို့ဒီကြောင်းကျိုးဆက်မှန်မှုဘိုင်းမှာအကြောင်းနဲ့အကျိုးကိုတော့ယောဂီတယောက်က ကွက်ကွက်တွင်တွင်ပြက်ပြက်ထင်ထင်မိမိတို့ကတမာဒိဋ္ဌိဉာဏ်ပညာနဲ့တိကိုတိမြင်ကိုမြင်ရမှာဖြစ်တယ်။အကြောင်းတရားအကျိုးတရားကိုပဇုံတရားကိုမှမသိပါပဲမရေ။ဒါပြိဿသမုပ္ပတ်ကိုဒါနားလေတယ်ဆိုတာမျိုးကတော့ဒါဦးဇင်းတို့အာဂမတုဒ္ဒအနေနဲ့တော့ဖြစ်ခြင်းပြုမယ်အဓိကမတုဒ္ဒအနေနဲ့တော့ဒါမဖြစ်နိုင်ဘူးလို့ပြောနားလေရ။အဲ့တော့အကြောင်းတရားတွေကိုနားလေတယ်ဆိုတဲ့ဘက်မှာအကြောင်းတရားတွေကိုကောင်းကောင်းနားလေနိုင်မ ဟောဒါကနဲ့ပတ်သက်လို့တော့ဦးဇင်းတို့ဟိုသင်္ခါရပစ္စယဝိညာဏံဆိုတဲ့အပိုင်းလေးကိုဒီရောက်လက်စားတော့ဟိုဝိညာဏပစ္စယနာမရူပနာမရူပပစ္စယအတ္တလာခြင်းနာမရောက်ဆိုတော့ဒီညမှာဦးဇင်းအဲ့ဒီသင်္ခါရပစ္စယဝိညာဉ်ပိုင်းလေးကိုနည်းနည်းလေးပြန်ပြောကြည့်အဲ့တော့သင်္ခါရပစ္စယဝိညာဏပိုင်းကိုဒုဒကကြီးဒီမှာကြီးပြန်ပြီးတော့အာရုံယူကြည့် သင်္ခါရပစ္စယကုသိုလ်အကုသိုလ်ဆိုတဲ့ဒီတနည်းအားဖြင့်ပုံညာပိသင်္ခါရအပုံညာပိသင်္ခါရအနိစ္စပိသင်္ခါရလို့ခေါ်တယ်ဒီကုသိုလ်အကုသိုလ်သင်္ခါရတွေကြောင့်ဝိညာဉ်ဖြစ်တဲ့အပိုင်းအဲ့မှာဝိညာဉ်ဖြစ်တဲ့အပိုင်းမှာဦးဇင်းတို့ဟိုပါဠိတော်အရာပြီးခဲ့တဲ့ဘက်ကဦးဇင်းတို့ဟိုပြောခဲ့တယ်လို့ပေါ့ဗရမန္ဇပိကဝေသင်္ခါရပစ္စယဝိညာဏံသကုဝိညာဏံသောတာဝိညာဏံကာနဝိညာဏံဇိမဝိညာဏံကာယဝိညာဏံ ဝိညာဏံဣတံဥဇတိသင်္ကာရပစ္စယဝိညာဏံဆိုပြီးမမသင်္ကာရကြောင့်ဝิญဉ်ဖြစ်ပုံပိုင်းမှာဝิญဉ်၆ပါးဖြစ်တယ်ပေါ့အဲဝิญဉ်၆ပါးထဲမှာဥစဉ်တော့နားလည်လွယ်အောင်ပြောရင်ပဋိသန္ဓေဝิญဉ်ကိုဒါပြီးကြတဲ့ဘက်ကပြန်ပြောခဲ့တာအဲ့တော့အရိကဥစဉ်တော့လူသားတွေအတွက်ကွက်ပြီးတော့ပြောကြပြောကြမယ်ဆိုရင်ဒါကုသိုလ်သင်္ခါရကြောင့်သင်္ခါရအရာကုသိုလ်ကိုရပြီးတော့အဲကုသိုလ်သင်္ခါရကြောင့်ဒီဘက်မှာပဋိသန္ဓေဝิญဉ်ဖြစ်တယ်ဘယ်လိုလေးပြောခဲ့သို့တော့ဒါပဲလား ဒီဟာပဲလားဆိုတော့မဟုတ်ဘူးဦးဇင်းတို့မှာဒီဘဝတစ်လျှောက်ဒီဘဝပေါ့ပုတ္တိကာလတိတ္တရေပြီးတဲ့ကပုတ္တိကာလဒီဘဝတစ်လျှောက်လုံးမှာဦးဇင်းတို့အကျိုးတရားတွေအနေနဲ့အကျိုးဝိပ္ပစိတ်တွေလည်းများစွာဖြစ်နေတာပဲအဲအကျိုးဝိပ္ပစိတ်တွေဒီလည်းပဲဒါဒီအတိတ်ကသင်္ခါရကြောင့်အဲ့သင်္ခါရကြောင့်တော့ခဏပြောတယ်ပုတ္တိအကျိုးကိုပြီးတဲ့အခါမှာလူဘဝရဲ့တိတ္တရေအကျိုးကိုပြီးတာတော့ကုသိုလ်အတိတ်ကကုသိုလ်ဆိုတဲ့သင်္ခါရကြောင့် သင်္ခါကုသိုလ်သင်္ခါရကြောင့်ပြီးတာမှန်ပြီမဲ့ဒီပုဒ်တိအကျိုးမှာကြတော့ဦးဇင်းတို့ကုသိုလ်သင်္ခါရတစ်ခုတက်တဲ့ဒီဟုတ်ပါဦးမလားမဟုတ်ဘူးအဲ့တော့ဦးဇင်းတို့အတိတ်ကပြုခဲ့တဲ့များတွေကကုသိုလ်တွေလည်းရှိမယ်အကုသိုလ်တွေလည်းရှိမယ်အဲ့ကုသိုလ်အကုသိုလ်တွေအကုန်လုံးကလည်းပဲသူကအဲထိုက်တဲ့လို့ပေါ့အကြောင်းလျော်စွာပုဒ်တိကိုလိုက်ပြီးတော့ပြီးနေတာ အဲအဲ့တော့ဦးဇင်းတို့ဟိုတလောကပြောခဲ့တဲ့သက္ကုဝိညာဉ်သောတာဝိညာဉ်စတဲ့ဒီလိုဝိညာဉ်လေးတွေမကောင်းတဲ့အာယုန်တွေကိုမြင်တယ်မကောင်းတဲ့အတန်တွေကိုကြားရတယ်ဆိုတာဒီကအကုသိုလ်ကအကျိုးပဲလို့ဒီလိုပြောခဲ့။အော်ဒီမှာဦးဇင်းဗာလိနဲ့ထပ်ပြောခြင်းလို့ဆိုတဲ့အခါကျတော့သင်ကြားတဲ့တာရကတစ်ခုကိုဦးဇင်းတို့ယူကြအောင်ဆို။အော်ဦးဇင်းတို့ဘုရားရှင်ကိုပဲပြန်ပြီးတော့နမူနာယူကြည့်။ဘုရားရှင်ဒီဒီအလောင်းတော်ဘာဝဒီဘုရားပြည့်မဲ့ဘာဝကိုလာပြီးတော့အကျိုးပေးတယ် ပြိတ္တန်ရဲ့အကျိုးတွေနဲ့တက်ရိုက်ပြီးတာတော့ကုသိုလ်အကျိုးဘာကျိုးတဲ့တော့ကုသိုလ်အကျိုးပါဖေဟာကုသိုလ်သင်္ခါရကဒါကျေးဇူးပြုလိုက်တာကုသိုလ်သင်္ခါရမှာဦးဇင်းတို့ပြောခဲ့တယ်လို့ပေါ့မေတ္တာပုပ္ပဘာကဒီမေတ္တာပုပ္ပဘာကမေတ္တာဆိုတဲ့ဒီကုသိုလ်သင်္ခါရကကျေးဇူးပြုလိုက်တဲ့အတွက်ကြောင့်အားလုံးတို့တိတ္တတာဘာဝအလောင်းတော်ဘာဝကိုဒါသိခံနေဒါသွက်ကတည်ညီခဲ့တာဒါကပရိဒဏ်ရဲ့အကျိုးသို့တော့ တိတ္တန်တွေထူတာအကုသိုလ်သင်္ခါရကဒါကြည်လူပြုလိုက်တာဒါပေမဲ့ပုတ္တိအကျိုးအနေနဲ့မှာကြတော့ဦးဇင်းတို့ဘုရားအလောင်းမှာလည်းပဲတနည်းအားဖြင့်ဘုရားရှင်မှာလည်းပဲပုတ္တိအကျိုးအနေနဲ့ဆင်းရဲဒုက္ခတွေများစွာဒါကြည်အဲ့ဒီကဒီရတဲ့ကာလကတခုဆိုဦးဇင်းတို့အိုးဝိပတ်တော်ထဲမှာပါတယ်ဝိပတ်တော်စင်ပါထဲမှာပါတယ်ဦးဇင်းတို့ဒီမခါကြိုက်တယ်ဆိုတဲ့ဝေဒနာမျိုးပေါ့ခန္ဓာလေးဆိုတဲ့ဝေဒနာမျိုးပေါ့ဒီဆင်းရဲဒုက္ခကာယကဒုက္ခ အဲကာယကဒုက္ခဝေဒနာအဲကာယကဒုက္ခဝေဒနာဒီဦးဇင်းတို့ဟိုးဒီအဘိဓမ္မာနန္ဒိတာတဲ့လူတကာကြီးဒီမှာကြီးဒီတိတ်နာမှာသကုဝိညာဉ်သောတာဝိညာဉ်လို့ရှိတဲ့အခါမှာဒုက္ခသာကတံကာယဝိညာဉ်ဒုက္ခသာကိုဖြစ်တဲ့ကာယဝိညာဉ်စိတ်ဒုက္ခသာကိုဖြစ်တဲ့ကာယဝိညာဉ်စိတ်ဒီအကုသလဝိပါကအကုသိုလ်ရဲ့အကျိုးပဲပါခဲ့အကျိုးလေတော့အကုသိုလ်ရဲ့အကျိုးပါဗျာအကုသိုလ်ရဲ့အကျိုးဘဝတခုအတိတ်တန်ခါမှာပေါ့အလောင်းတော်ဘဝနေ ပါရမီဖြည့်တဲ့အချိန်မှာအလောင်းတော်ဘဝဘဝတစ်ခုခုနလောဝိသမတယောက်ဒီကနေ့အနေနဲ့ရက်ကကနေပြီးတော့ချိန်ခေါ်ပြီးတော့ဒီကနေ့အောင်ဝဲတွေအလီလီရောက်လာသူတို့ရတဲ့ကရောက်လာတဲ့အခါကျသူရတဲ့လူကမရှိတော့အဲ့ဒါဦးဇင်းတို့ဘုရားအလောင်းတော်ကလည်းပဲဒီကနေ့ဇာတိမှန်ပြပြီးတော့မလုပ်လိုက်ပါလို့ဒီကနေ့အဲ့ဒီလောဝိသမကိုဒီကနေ့အဲဒါထိုးတတ်တာထိုးတတ်ပြီးတော့ဒီကနေ့ခါရကျိုးဇာတိအပြင်ဒီလိုမျိုးဒါ ဘဝတစ်ခုမှာပြုခဲ့တဲ့ဒီအကုသိုလ်ကံတွေရှိခဲ့တယ်။အဲဘဝတစ်ခုမှာပြုခဲ့တဲ့ဒီအကုသိုလ်ကံမှာရင့်ကျက်လို့အကျိုးပေးရင့်ကျက်လို့အကျိုးပေးတဲ့အခါကျတော့ဒီဘုရားဘဝဘုရားဖြစ်တဲ့ဘဝရောက်လာတော့ဒီခါကြိုက်တယ်ဆိုတဲ့ဒါဒုက္ခသာကုတ်ကာဝိညာဉ်ဒီအကျိုးဝိပက်စေအကျိုးဝိပက်လာဖြစ်တာ။အဲ့တော့ပြောချင်တာကဦးဇင်းတို့တခါလေးမှာဦးဇင်းတို့ကဟိုနားလည်လွယ်အောင်ထင်ရှားတဲ့တိတ္တန်ရဲ့အကျိုးကိုပဲပြောတဲ့အခါကျတော့တချို့တချို့က ဒါဆိုရင်ဘဝတစ်ခုမှာဒီအခြားခြားဒီဘဝကိုကုသိုလ်ကအကျိုးပေးလိုက်လို့ကျန်တဲ့အကုသိုလ်ကံတွေကတော့အကျိုးမပေးတော့ဘူးလားလို့ဒီလိုမျိုးလေးတွေမိကုန်းလေးတွေရှိတယ်။တရားလေးကိုပြန်ပြောတယ်။အဲ့တော့လူဘဝအနေနဲ့ကတော့ဗါတဲ့တုံပြောတော့ခုနကုသိုလ်ကံကကုသိုလ်သင်္ခါရကြောင့်ဒီဘက်မှာပဋိသန္ဓေဝိညာဉ်ဖြစ်တယ်။ဒါပဋိသန္ဓေဝိညာဉ်အရမှန်တယ်။ဒါမဲ့ပုတိဝိညာဉ်ပေါ့ဝိဘက်ဝိညာဉ်အရကြတော့အခြားခြားဝိဘက်စီတီအနေနဲ့ပေါ့အကျိုးကိုသင်တို့မခံစားရဘူးလား။ခံစားရပါတယ်ဗျာ။ တယ်ဆိုတာဒါကိုတို့တရားကြီးတွေအများကြီးသဘောပေါက်ပြီအဲ့ဒါအများကြီးပဲဦးဇင်းတို့တာရကအနေနဲ့ဒီဘုံမှာဦးဇင်းတို့ဘုရားရှင်ကောင်းကြိုက်တဲ့ဝေဒနာဆွဲကြတယ်ဒါလည်းပဲတို့လူပဲအာတိတ်ဘောကတငါရောမှာလူဖြစ်တယ်ဟောတကားလည်းငါးတွေကိုတကားလည်းအဲ့မှာဟိုတငါရောဆိုတော့လေတငါစရိတာငါးတွေကိုသာညာတက်ကြအလုပ်တယ်ဒီပေါ်မှာဘုရားအလောင်းတော်ကကိုယ်တိုင်တော့ဒါကျွလုံခဲ့တာမဟုတ်ဘူးဒါပေမဲ့ဘဝအခြေအနေရအဲ့ဒီနေရာမျိုးကိုရောက်သွားတယ် အခါကျတော့ဘာဖြစ်တော့အဲ့ဒီဘဝမှာကျင်လေတယ်အဲ့ဘဝမှာကျင်တ်ပြီးတော့ပျော်ရွှင်နေတာပဲကျင်တ်ပြီးပျော်ရွှင်နေတဲ့အခါကျတော့ငါးတွေကိုဒီခါလေးတက်ပြနေတာပြုံးလေသူ့ဘဝသူ့ကောင်းဝင်ကျင်သူ့အခြေအနေမှာယက်တည်နေတဲ့ဒီမျိုးသားတယောက်ဒီဘဝကိုရောက်နေတဲ့သူတော်ကောင်းတယောက်ငါးရတယ်ဆိုတော့တငါလုပ်တဲ့လူငါးရတော့တခါကြီးဒီခါကြီးမပြောဘဲနေပျော်ပျော်မှာပါဗျာပြောတာပဲเนาะ ဒါကငါလုပ်တဲ့လူက900ရင်ပြောမှာပဲအဲခုနမိုးစိုးလုပ်တဲ့လူကတခါလေသားတိဋ္ဌာန်တွေရလို့ရှိရင်သားရတိဋ္ဌာန်တွေဒါပြောမှာပဲဝမ်းသာမှာပဲဟောဆိုလိုရင်းကအဲ့တော့ဝမ်းသာတယ်ဆိုတဲ့ဟာဒီပင်ဒါဒီညမှာဟိုဦးဇင်းတို့ဒုစရိုက်မှာဒါဝမ်းသာတယ်ချီးကျူးတယ်ဒါတွေဒီဒါဟိုအကျိုးကိုတက်ရောက်ရှိတာအကျိုးကိုတက်ရောက်စီတော့ဘာဖြစ်လို့ဒုက္ခကရင့်ကျက်လို့အကျိုးပြီးခုနောက်ဆုံးဒါဦးဇင်းတို့ဘုရားဘောအကြောင်းဘုရားဖြစ်ပြီး ရပြစ်တဲ့ကောင်ဒီကံကအကျိုးလိုက်ပြီးလိုက်တယ်ဒါလည်းအဲကောင်းကြိုက်တယ်ဘူးနော်ဒါဆွဲကြတယ်ဒါတွေဒီကံလဲလို့ပြီးတော့ပုတ္တိအကျိုးအနေနဲ့သင်္ခါရကဝิญဉ်ကိုထုတ်ပြီးတာသင်္ခါရကြောင့်ဝิญဉ်ဖြစ်တယ်ဆိုတဲ့အပိုင်းမှာဒါအတိတ်ကကုသိုလ်သင်္ခါရကြောင့်လူဖြစ်တယ်လို့လူပဋိသန္ဓေအကျိုးကိုထုတ်ပြီးတယ်လို့အကုသိုလ်ကအကုသိုလ်သင်္ခါရကြောင့်ဘဝတစ်ခုမှာခုနပြောသလိုဒါဆင်းရဲဒုက္ခတွေဒါထင်ရှားတဲ့တာရကဆိုတာအခြားခြားတဲ့အကြောင်းအရာတွေမျိုးတွေအများကြီးလေဝိပဿနာသင်္ခါရလုံးပြန်သွားရင်ဒါပုံစံတူပဲ။ ဒါအကျိုးဝိဘက်အနေနဲ့ဒါပုတ္တိအကျိုးတွေပေးတယ်အဲအဲ့လိုဦးဇင်းတို့ကနားလည်တာအဲ့တော့ဒါဆိုလို့ရှိရင်ဒီသင်္ခါရပစ္စယဝိညာဏဘိုင်းမှာဒီလိုရှုွက်တွေကိုအကုန်ရှုရမလားဆိုတာဝကတူအနေနဲ့တော့ဒီဝိဘက်တွေအကုန်လုံးကိုပေါ်အောင်ရှုဖို့ဆိုတာကတော့ဒါမဖြစ်နိုင်ဘူးသို့တော်ကတိတ္တန်ဝိညာဉ်ဝိဘက်ဝိညာဉ်ဆိုတဲ့ဒီဝိညာဉ်တွေကိုရှုတဲ့အပိုင်းမှာစိတ်တရေတာအနေနဲ့တော့ရှုကိုရှုတတ်ရဖြစ်တယ် အစိုးရမှတော့ပြည်စံတွေအကျိုးကတော့မဖြစ်မနေကြတာဒါလည်းကာလာသုံးပါအတိနာကပြည့်စုံပံဆိုတော့ကာလာသုံးပါကိုစက်တက်ပြီးရှုပြည်စံတွေအကျိုးကသူကထင်ရှားလို့တော့ဒါလည်းရှိပါနောက်ကလာပုဒ်တိအကျိုးအနေနဲ့ပေးနေတဲ့ဘာနေကိုလည်းပဲတိတ်ကသင်္ခါရသင်္ခါရဆံရဆံရသင်္ခါရတွေကြောင့်ပြည့်စုံပံမှာဆံရဆံရအကျိုးတွေပြီးတဲ့ဒါတော့ကိုရှိတတ်ရဒါကိုပြောချင်မဟုတ်လို့ရေဦးကျွန်တော်ဒီကလေးမှာပြည်စံတွေပဲရှုနေရတာလားဒီဘဝတစ်ခုမှာကျုံတွေ့နေရတဲ့ခုနချမ်းသာဆင်းရဲဆိုတဲ့ဒါတွေကတော့အတိတ်ကကံကမဟုတ်ဘူးလားလို့ဘယ်လိုမျိုးသူတကယ်ရေး ယုံမှာဟိုမိကုန်းလေးတွေရှိမှာဆိုလို့ဒါပေါ်တဲ့ထိတ်ပဲအဲ့တော့ဘဝတစ်ခုမှာအခုဂျုံနေရတဲ့ဒုက္ခဒုက္ခတွေဒီကကြီးဒီမှာကြီးတိကအကြောင်းတရားတွေအကြောင်းတရားတွေကင်းလာလို့ပြီးတော့မကင်းပါဘူးဗျာဒါဆိုဦးဇင်းတို့သဘောကျလက်ခံတာဒါဆိုကောင်းပြီအခုဘဝမှာဂျုံတွေ့နေရတဲ့ခုနချမ်းသာစင်ရဲ့အလုံးဒီဒါပုတ္တိအကျိုးလို့ခေါ်တယ်အဲ့ဗုဒ္ဓအကျိုးဒီဘောမှာတုံ့တွေ့နေရတဲ့ခန္ဓာစဉ်အားလုံးဒီသုခကောင်းနေပြီ တိတ်ကအကြောင်းတရားပဲအကျိုးဆက်တွေကြီးဖြစ်တယ်သို့တော့ပြစ္ဆုတ်ပံအကြောင်းတွေပါတော့ပေါ့လေကဲထို့အတူပဲဒီပြစ္ဆုတ်ပံမှာဦးဇင်းတို့တို့တကကြီးဒီမှာရေကုန်းကဦးဇင်းတို့ရှိရှိပိုင်းတွေကပြောခဲ့ကြတယ်ပဲကံတွေကိုထူထောင်နေကြတယ်အကံတွေကိုထူထောင်နေကြဒီအပိုင်းမှာဦးဇင်းတို့ကသတိထားဆင်ခြင်မှုလိုလာပြီဒီ ပြစ္ဆုတ်ကံဒီဘဝမှာထူထောင်နေသမျှတွေတဲ့အတိတ်အနာဂတ်တရားကြီးတွေနိဗ္ဗာန်မြတ်ရှင်တန်တနာတစ်ချောင်းနိဗ္ဗာန်မရခင်တန်တနာတစ်ချောင်းအကျိုးတရားအနေနဲ့ဆက်လက်ပြီးတော့ဒီကဒီအကျိုးတရားတွေကိုမိမိတို့ကကြုံကြဆုံကြရခံကြရအောင်ဖြစ်တယ်ကောင်းလာလို့ရင်ကောင်းကံတွေကိုကောင်းကျိုးတွေကိုခံစားမှာဖြစ်တယ်မကောင်းတာတွေကိုပြုပြီးပြောနေမယ်ကြံမိမယ်ဆိုရင်လည်းမကောင်းတဲ့အကျိုးဆက်တွေနဲ့မိမိတို့ကြုံကြကြုံကြရမယ်ဆိုတာကိုတော့ဒီနေ့တို့တကကြီးတဲ့မကြီးဒီတရားကိုနာယူတဲ့ အာသူတော်ကောင်းလိုက်သူတော်ကောင်းလိုက်ဒီတတိတံဝေကအမြင်ရှိဖို့လိုသလိုရဖို့တတိတံဝေကအမြင်ကြီးယူတတ်ဖို့လိုသလိုမိမိတို့ကလက်ရှိလုပ်နေတဲ့လုပ်ရက်တွေကိုလည်းတတိနဲ့ကပ်ပြီးတော့ပြင်ဆင်ကြဖို့တော့လိုရည်လို့ဒါလေးကိုပြောခြင်းကဲကောင်းပြီဒါကတော့ဦးဇင်းတို့သင်္ခါရနဲ့ဝိညာဉ်ပိုင်းလေးကိုဒါဦးဇင်းတို့ဟိုလိုအပ်မဲ့ထင်တာလေးတွေပြန်ပြောတာပေါ့အဲ့တော့ဦးဇင်းတို့လက်ရှိဦးဇင်းတို့ဟောလက်စာကတော့ဘယ်ပိုင်းကိုရောက်နေရလဲဆိုတော့ နိုင်ဥပမာယတရဝိညာဏပစ္စယနာမရူပနာမရူပပစ္စယတလယတနာနာမရူပပစ္စယတလယနာပိုင်းကိုပြီးခဲ့တဲ့ပတ်ကဦးဇင်းတို့ရောက်ပြီးခင်တာပဲသင်္ခါရနာမရူပပစ္စယတလယနာလားတလယနာပစ္စယဖတ်တော်လားနာမရူပံတလယတနာပါဗျာနာမရူပပစ္စယတလယတနာပိုင်းကိုရောက်နေတာနော်အဲ့တော့နာမရူပပစ္စယတလယနာပိုင်းမှာခုနပြောတဲ့နာယုတ်ကြည့်ခြင်းကြောင့် သရာယရဏစအာယရဏအာယရဏ၆ပါးဖြစ်တယ်ဆိုတဲ့အပိုင်းလေးပေါ့အဲအဲ့ဒါလေးကိုဦးဇင်းတို့ပြန်ပြီးတော့ဟိုပြောလက်စာလေးကိုအားစာလေးတိုက်ကြရအောင်အဲ့တော့အဲ့ဒီမှာနာမရူပပစ္စယသရာယရဏပေါ့အဲနာမရူပပစ္စယသရာယရဏနဲ့ပတ်သက်လို့ဒီပရိသတ်သမုပ္ပါဒေသနာတော်မှာအခြေဘယ်လိုဟောတာလို့ဆိုတော့တရဂရမနာမရူပပစ္စယသရာယရဏ သဂါယရဏံသောတာယရဏံကာနာယရဏံဇိဝယရဏံကာယယရဏံမနာယရဏံဣဒံဥစ္စတိနာမရူပပစ္စယသလာယရဏံဆိုပြီးတော့အာယရဏ6ပါးဖြစ်ပုံအဲ့တော့အာယရဏ6ပါးဖြစ်ပုံဆိုတာကဣဇတိကယရဏ6ပါးကိုပြောတယ်အဲ့တော့ဇဂါယရဏသောတာယရဏကာနာယရဏဇိဝယရဏကာယရဏမနာယရဏဆိုတာဦးဇင်းတို့ဣဇတမှာဖြစ်တဲ့သကုအကြည့်တဲ့သောတာအကြည့်တဲ့ကာနာအကြည့်တဲ့ဇိဝအကြည့်တဲ့ကာယအကြည့်တဲ့ဟောတကမနောအကြည့်တဲ့မနော နာယရဏဆိုတဲ့ဒီအကျိုးတရားတွေသူကဘာကြောင့်ဖြစ်ရှိကပြောတယ်နာမရူပါနာယုတ်ကြောင့်ဖြစ်တယ်ဆိုတာဒါနားလေထားဖြစ်အပြီးတဲ့အခါကျတော့မှအဲ့ဘန်တော်ဦးဇင်းတို့ဒီဟိုရှိခွက်နဲ့တတ်တဲ့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကနည်းနည်းလေးအဲ့မှာပြောခဲ့တာရှိတယ်။ဘာလဲမေးတဲ့အခါကျတော့နည်းနည်းလေးသူ့မှာတော့ရှုခွက်ကအသေးစိတ်သို့တော်မိမိတို့ကဒီနာမရူပပစ္စယတတ်လာရတာကိုတစ်မျိုးလောက်နားလေရတယ် အာဦးဇင်းပြီးခဲ့တဲ့ဘက်ကပြောတာလေးကိုလည်းပြန်ပြီးနည်းနည်းလေးပြောမယ်အဲ့တော့ဦးဇင်းတို့ဒီနာမရူပပစ္စယသလာရနာမှာဟိုးသင်္ခါရပစ္စယနာမရူပမာတွေကိုကနာငယ်ရုပ်တဲ့မျိုးရှိတယ်အဲ့ဒါကိုဦးဇင်းတို့ကလက်မလို့ရအောင်နာနဲ့ရုပ်နှမျိုးရှိတယ်နာရအောင်လို့စတိတ်နဲ့တရားတွေကိုယူရတယ်ရုပ်ရရုပ်ဟိုဒါမာဘုန်းလေးတကွာတော့ဥပါဒရုပ်တွေကိုယူရတယ်ပေါ့အဲ့လိုယူရတဲ့ခါကျအခုဒီမှာကျတော့ဦးဇင်းတို့ဗာပြန်ဖြစ်လို့ဆိုတော့နာယုတ်ပြည့်ချင်းကြောင့်သာလာယနာဖြစ်တယ်အာယနာ၆ပါးဖြစ်တဲ့အပိုင်းမှာ နံကြောင့်မနာယတနာဖြစ်ပုံနံကြောင့်ရုပ်အာယတနာဖြစ်ပုံရုပ်အာနာယဆိုတာသူကစက္ကိုင်းနာသောတာနာကာနာနာဇေဝနာကာယနာအမြင့်တင်ပြီးဖြစ်တယ်ပေါ့ဒီတဲ့အခါကြောင့်ရုပ်ကြောင့်ရုပ်အာယတနာဖြစ်ပုံရုပ်ကြောင့်မနာယတနာဖြစ်ပုံအပြီးတဲ့အခါကျတော့မှနာယုတ်ကြောင့်မနာယတဖြစ်ပုံဆိုပြီးအဲ့လိုအပိုင်း၅ပိုင်းဖွဲ့ပြီးတော့ရှုရတယ်အဲ့လိုအပိုင်း၅ပိုင်းဖွဲ့ပြီးတော့ရှုတတ်ရင်တော့ဒါတိတ်ပြီးတော့ဉာဏ်မှလည်းတန်ရှင်းသွားတယ် အဲနောက်တစ်ခါဒီပိဋကသမုပ္ပါနာမရူပပိဋကသဏ္ဍာန်နာပိုင်းကိုလည်းမိမိတို့ဒီတကယ်ကိုဒါထဲထဲဝင်ဝင်နဲ့သမာဓိတိဉာဏ်ဉာဏ်နဲ့ဒီပရိသသမုပ္ပါအင်္ဂါရက်တွေကိုပြက်ပြက်ထင်းထင်းသိမြင်တယ်လို့ဘယ်လိုသိမြင်ပြီလို့ဘယ်လိုသဘောကျမှာဖြစ်တယ်။အဲ့လိုမသိမမြင်ဒေသမြတနည်းအားဖြင့်အဲ့လိုမရှိနိုင်ဒေသမြတွေမိမိတို့နားလည်ထားအောင်မတို့ဒီပရိသသမုပ္ပါဒေသနာတော်ကိုတကယ်ဓမ္မဒိဋ္ဌိဉာဏ်ပညာရဲ့ဘုဂဝတ္တပြမသိမမြင်ရသေးဘူးလို့ဘယ်လိုပဲ ဒါမညာမတာကိုကိုကိုကောက်ကျဲချရမှာပဲလိုချရမှာမညာမတာကောက်ကျဲချရမှာပါဖေဟာမညာမတာဆိုတဲ့စကားလုံးလေးနဲ့ပတ်သက်လို့ဦးဇင်းကဒီမှာပြောချင်တာလေးတစ်ခုရှိတာပါဒီခါလေးမှာဦးဇင်းတို့တို့တကယ်ကြီးဒီဦးဇင်းတို့ကိုကိုကိုတိတ်ပြီးညာတာပဲကိုကိုဘာဖြစ်တယ်လို့ကိုဘောက်ကိုတိတ်ပြီးညာတာပါတယ်ဖေဟာညာတာပဲတကယ်ကြီးဒီမှာကိုကိုညာလားမညာဘူးညာပါတယ်ဖေဟာ ညာတယ်နော်ဦးဇင်းတို့ဒါကိုယ့်ကိုယ်ကိုညာကြတယ်ကိုယ့်ကိုယ်ဘယ်ပဲဖြစ်ဖြစ်တွေးလိုက်လို့ရှိရင်ရိုးရိုးလောကကလောကီကိစ္စလေးတွေလည်းတွေးကြည့်ကိုယ့်ကိုယ်ဘယ်တော့ဖြစ်ဖြစ်အတားလကပဲတွေးလိုက်ဟုတ်လားလူချင်းရှင်နိုင်တယ်လည်းငါဒါလေးတွေငါဘဝလေးငါမှရှိသေးတာပဲဆိုပြီးတော့ရှိတဲ့အားသာတကယ်ဆွဆွပြီးကိုယ့်ကိုယ်ကိုညာတွေးတာပေါ့ပြီးတော့တွေးတာအဲ့တော့ဦးဇင်းတို့ခုလိုပေါ့ဒီဝိပဿနာတွေနဲ့ပတ်သက်လို့ရှိတယ်ကိုယ့်ကိုယ်အဲ့လိုပေါ့ပြီးတော့ညာပြီးတော့တွေးကြမယ်ဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေ တကယ်အစစ်အမှန်တရားတွေနဲ့မိမိတို့နဲ့ကဖိုက်တဲ့နဲ့အနန္တဝေးနေအောင်ပါဟုတ်ဘူးအကြောင်းမလို့တချို့နေရာမှာကိုယ့်ကိုသိပြီးတော့မညာရဘူးငါဟာသိသလားငါဟာမသိဘူးလားဟောကိုယ့်ကိုမေးရင်ကြည့်မထွက်ဘူးလားအပြေထွက်နိုင်ပါတယ်ခင်ဗျာဒီကပါလေမတိသေးဘူးဆိုရင်လည်းသတော်ကပြောတယ်မတိသေးရင်ငါတို့သိအောင်ကြိုးစားရမယ်ဟောအဲ့မတိသေးဘူးလို့ကိုယ့်ကိုအပြေထုတ်နိုင်ရင်ဒီပြင်နေဒီတရားတွေကိုသိလာဖို့ရအကြောင်းဖြစ်မလာဘူးလား အကြောင်းဖြစ်လာပါတယ်ဗျာအဲ့လိုမဟုတ်လို့ဦးဇင်းတို့ခါရဲခုနလိုကိုယ့်ကိုညားပြီးတော့မယ်ဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပငါတော့တော့တည်သားပဲဆိုပြီးတော့အဲ့လိုတည်သားမယ်ဆိုတာဒီအဲ့ဒါအတွေးလေးကခံထားလိုက်လို့ရှိရင်ဒီကကြီးဒီကမကြီးတွေဆက်ပြီးတော့ဒီတရားတွေကိုသိအောင်နေအောင်ကြိုးစားပါအောင်မလားမကြိုးစားတော့ပါဘူးခင်ဗျာကြိုးစားတော့သိလာမှာလည်းမဟုတ်ဘူးဒီလိုပြောချင်တယ်ကဲကောင်းပြီအဲ့တော့ဒီညမှာနာညောင်းမနာယရဏဖြစ်ပုံလေးကိုသင် နည်းနည်းလေးပြောပြီးလို့ရှိရင်ဟိုကျန်တဲ့အကြောင်းအရာတွေအတူတွေတူတဲ့အခါကျတော့ကျွန်တော်ကနာတလာရနာပြည်စာဖတ်တော်လေးကိုသွားစီရလေးရှိတော့ဒီဟာလေးနည်းနည်းလေးဒီမှာဟိုချပြောခဲ့အောင်အဲ့တော့အဲ့နာမ်ကြောင့်တော့ခုနပြောတဲ့နာမရူပပစ္စယနာယုတ်ကြောင့်အာယတနာ6ပါးဖြစ်တယ်အဲ့ဒါမှာတခုချင်းခွဲထုတ်လိုက်တယ်နာမ်ကြောင့်မနာယတနာဖြစ်တယ်နာမ်ကအကြောင်းတရားဖြစ်မယ်မနာယနာကအကျိုးတရားဖြစ်မယ်အဲ့တော့မနာယနာဆိုတာဒီ ဝိအတိစိတ်မှန်သမျှဒီဒါမနာယနာစိတ်ဒီအာယနာအနေနဲ့ပြောမယ်ဆိုရင်မနာယနာထဲမှာပါတယ်လို့ဒီလိုတစ်ချက်ဦးဇင်းတို့နားလည်ခဲ့ရအောင်နားလည်ပြီးတော့ဟိုပြီးခဲ့တဲ့ဘက်ကဦးဇင်းတို့ဒါပြောပြီးသားလေးပါပြန်ပြီးမှတ်ရအောင်ဟိုဆိုကြပါစို့ဒီပရိဒဏ်တွေကြည့်ပြီးပေါ့လူသားတယောက်အနေနဲ့ပရိဒဏ်တွေကြည့်ပြီးဆိုရင်အဲပရိဒဏ်တွေအခိုင်မှာခုနပရိဒဏ်တွေချင်းနေတကွာတော့စိတ်စိတ်ဟိုစိတ်တိတ်တွေစိတ်စိတ်တိတ်တွေရုပ်တွေဖြစ်တယ်ပေါ့စိတ်တိတ်တွေရုပ်တွေဖြစ်တဲ့အခါမှာအဲ့ဒီမှာပရိဒဏ်တွေချင်းနေရှင်မောရှင်မဲ့စိတ်တိတ်တွေကဒီနေရာမှာငံရယူရတာ အဲ့တော့ပရိသတ်လေးရှင်မောရှင်မဲစေတသိက်တရားတွေကဉာဏ်အဲ့ဒီဉာဏ်ဖြစ်ခြင်းကြောင့်နာမရူပပစ္စယမှာနာမရူပတည်းဟူသောအကြောင်းနေရာမှာအဲ့နန်းဆိုတဲ့နေရာမှာအဲ့ပရိသတ်လေးစိတ်နဲ့ရှင်မောရှင်ဘက်စေတသိက်တွေဖြစ်ခြင်းကြောင့်ဟိုဘက်ကမနာယနာဆိုတဲ့ပရိသတ်လေးဝိညာဉ်ဖြစ်တယ်အဲ့ဒါအဲ့လိုကြောင်းကျိုးဆက်ရတာအဲ့လိုကြောင်းကျိုးဆက်တဲ့ဘာမှဒါကမိမိတို့ကနာမရူပပစ္စယတရရဲ့နာကိုတစီချင်းနားတယ်လို့ပြောလို့ရတယ် အဲ့တော့ဝิญဉ်တိုင်းဝิญဉ်တိုင်းမှာဒါလိုစရမှာမှန်ပြီမဲ့ဦးဇင်းတို့ဒုချတာကဒါလိုတိတ္တန်တွေဝิญဉ်ကနေစပြီးဆက်နိုင်မှာမှဒါဟုတ်ရှိကသင်္ခါဝိဇ္ဇာပြည့်ကြသင်္ခါရမှာလည်းဒီလိုတိတ္တန်တွေကနေစခဲ့တော့ဒီသင်္ခါရပြည့်ကြဝิญဉ်နာမှာလည်းဒီလိုနားလည်ရအဲ့တော့တိတ္တန်တွေဝิญဉ်ခိုင်းမှာဒီစေတသိက်ဆိုတဲ့သိဉာဏ်ဉာဏ်ဝิญဉ်နဲ့ရှင်မောရှင်မဲ့စေတသိက်ဆိုတဲ့အကြောင်းတရားတွေစေတသိက်ဆိုတဲ့နန္တရားနန္တိဟူသောအကြောင်းတရားတွေကြောင့်ဒီသိဉာဏ်ဉာဏ်ဝิญဉ်ပြီးဟူသောမနာယနာဖြစ်ပုံကိုအဲ့လိုနားလည်အောင်ရှုအောင် အဲလိုနားလည်အောင်ဆိုရတော့ဦးဇင်းတို့ပြောခဲ့တဲ့ကိုဒီကိုမိမိကတိတ္တနေအခါယုံကြည်နေနေကိုမိမိကတင်းကြီးတက်ပြီးသားဖြစ်နေအောင်ဖြစ်တယ်။တို့ကဲ့သို့တင်းကြီးတက်ပြီးသားဖြစ်တဲ့သူတော်ကောင်းတွေကလည်းဒါရှုနိုင်မှာဖြစ်တယ်ပေါ့။အဲတို့တို့ပဲဦးဇင်းတို့ပုံစံတူပေါ့ဝင်တို့သုတိတို့ပုံစံတူတော့ဒါနာမ်ကြောင့်နာမယရဏဖြစ်ပုံပဲ။အဲလိုနာမ်ကြောင့်မနာယရဏဖြစ်ပုံဆိုရင်အဲ့တခုကိုကောင်းကောင်းရပြီဆိုရင်ဦးဇင်းတို့ကျန်တဲ့ဝိပဿနာဖြစ်တဲ့တာမဏိကျမ်းတိုင်ရနာသူပစ္စုပန်ဘောမှာဖြစ်နေတဲ့ကုလိုတရားနာတဲ့အခါမှာဖြစ်နေတဲ့အခါမှာဦးဇင်းတို့ပြန်လာတော့ဇန် သောတာဝိညာဉ်တံပရိသဂရိဏဟောဆိုအဲ့မှာသောတာဝိညာဉ်ခိုက်ဖြစ်ပုံနာညောင်းနာယနာဖြစ်ပုံအော်နောက်တစ်ခါတံပရိသခိုက်မှာဖြစ်တဲ့နာညောင်းနာယနာဖြစ်ပုံတရေရကမှာဖြစ်တဲ့နာညောင်းနာယနာဖြစ်ပုံအကုန်တော့လျှောက်ပြစ္ဆုတ်ကံမှာဖြစ်နေတဲ့ဒီပုဒ်ဒီအတူမှာလည်းပဲဆက်ပြီးတော့ရှုသွားလို့ရတယ်သို့တော့စေတနာတွေအကုန်လုံးသောသောကပြောခဲ့တယ်လို့ပုံအောင်တော့ပဲရှုမှာဒီဘဝမှာလည်းဒါကြီးဒီမှာသောတာသကုဝိညာဉ်သောတာဝိညာဉ်ဆိုတဲ့ဒီလိုမြင်တိတွေကြားတိတွေဖြစ်နေတဲ့ဝဋ္ထိစိတ်ပေါင်းမှာနေတာမှမဟုတ်ပါဒါတွေအကုန်လုံးတော့မရှုနိုင်သို့တော့ကလား တစ်ခုတစ်ခုလောက်တော့မိမိတို့ကရှုလို့ရှုရအောင်။ဥမာဆိုကြပါစို့သကုတ္တရဝတိတစ်ခုလောက်ဒါမြင်တိတိနဲ့ပတ်သက်လို့ဒါရှုတတ်ရအောင်။အတောရရဝတိတစ်ခုလောက်ခန္ဓာတော်ဝတိတစ်ခုလောက်တစ်ခုလောက်စသည်အပြင်ဘလို့တော့စုံအောင်ရှုတတ်သွားမယ်လို့ဘလို့ပြောခြင်း။ဘာကြောင့်လဲလို့မေးရင်ဒီပြိဿသုံးပတ်ရှုခဲ့ဒီနောက်ဦးဇင်းတို့ဟိုးဒီကကြီးဒီကမကြီးအချက်ပိုင်းဥပဒနာရောက်လာလို့ရှိဦးဇင်းတို့ဒီဥဒိယပြယဉာဏ်ပိုင်းမှာဥဒိယတော်ဝရတော် ဆိုပြီးတော့ဒီလိုရှုွက်တွေဘိုင်းမှာကျတော့ဒီပြိဿသမုပ္ပါအင်္ဂါရက်တွေကိုပြန်ပြီးတော့လက္ခဏာတွေသုံးတန်တင်ပြီးတော့ဥပဒနာရှုပွားတာဖြစ်အဲ့ဒီဘိုင်းကြရင်လည်းဒုဒကာကြီးတွေဒကမာကြီးတွေကဒီပြိဿသမုပ္ပါအင်္ဂါရက်တွေကိုအခုဒီပစ္စယမတိတ်ကညံမိုင်းမာတဲ့တိထားပြီးကိုအဲ့ကြဥပဒနာရှုတဲ့အပိုင်းမှာအထူးဘာမှဖြတ်ခဲစရာမရှိတော့ဒီပရိသတ်သမုပ္ပါအင်္ဂါရက်တွေမိမိတို့ယူပါသုံးသပ်ခဲ့ပြီးတဲ့ဒီနာပရမတ္ထဓာတ်သားတွေဒီပရမတ္ထဓာတ်သားတွေကိုပြန်ပြီးတော့လက္ခဏာကြီးသုံးတယ်ဥပဒနာယူပါသုံးသပ်ရမှာဖြစ် ဒါကြောင့်မို့လို့သင်တို့ဒီပြည့်ကြပိတ်ကညံမိုင်းမှာတိတိတိတိုက်တဲ့တရားတွေကိုဒီခါလေးဒါသိစေပြီးတော့သိသွားမှာဖြစ်တယ်လို့ဒီလိုမျိုးသင်တို့နားလည်ထားဖြစ်ယထဒါကတော့နာမရူပပြည့်ကြတလရဲ့နာမိုင်းပါလေအလကောပုံစံယူပြီးတော့ခုနဒါနံကြောင့်မနာယနာဖြစ်ပုံနံကြောင့်မနာယနာဖြစ်ပုံဖြစ်တဲ့အခါကျတော့နံကြောင့်အာယရဏပေါ့ဟိုရုပ်အာယနာတွေဖြစ်ပုံဟောဒီဘိုင်းနဲ့သွားလို့ရအဲ့တော့နံကြောင့်ရုပ်အာယနာတွေဖြစ်ပုံဆိုတဲ့ဘိုင်းမှာ ဦးဇင်းတို့ဒီပဋိသန္ဓေနာမခန္ဓာနဲ့တကောအတူပဋိသန္ဓေနာမခန္ဓာဆိုပဋိသန္ဓေဒီစိတ်စိတ္တိတွေနဲ့အတူတကောဖြစ်တဲ့ပြကမ္မဇယုတ်ကြီးရှိတာပေါ့အတူဥပ္ပယုတ်ကြီးရှိအဲကမ္မဇယုတ်ကြီးထဲမှာသူသဖြင့်ဒီကမ္မဇယုတ်ကိုပဋိသန္ဓေခိုင်းမှာပြောမယ်ဆိုအဲကမ္မဇယုတ်ကိုဒီပဋိသန္ဓေကခြေသူပြုပေါ့ပဋိသန္ဓေနန္တရားကခြေသူပြုပေါ့ဒါမျိုးလေးတွေကိုလည်းမိမိတို့ကဆက်ပြီးရှုတတ်ရအောင် အဲ့ဒီဘိုင်းတွေကတော့ခုနဒီပရိသတ်တွေဘိုင်းကိုလူတွေကနားလည်မထားရင်ရှုလို့ကိုမရဘူးဒီဘိုင်းကြီးတွေကမှပရိသတ်တွေဘိုင်းမှာရှိတဲ့ရုပ်တွေနာမ်တွေကိုမိမိတို့သိတာမမြင်မထားရင်မသိမမြင်ထားရင်ဒီနာမ်ကနေရုပ်အာယတနာဖြစ်ပုံတွေပဲဒါမိမိတို့ဘလုံးမရှိတတ်ပါဘူးအဲအဲ့လိုမိမိတို့နားလည်ထားရဖြစ်ပြထားပေါ်နောက်တစ်ခါဦးဇင်းအဲ့မှာနောက်ပြီးတော့ဒီဘဝင်ကနေပြီးတော့ဘဝင်ပြင်းချင်းကြောင့်ဒီဘက်မှာစက်ကယရဏဖြစ်ပုံစသည်အပြင်ဒီအကျိုးတရားတွေဖြစ်ပုံပေါ့ ဒီသက္ကာယသောတာယနာကာယနာဆိုတဲ့ဒီအာယနာ၆ပါးပြည့်ပုံလေးကိုလည်းပဲမိမိတို့ကနားလည်ဖို့ဆိုတာဒါအင်မတန်တော်တော်မလွယ်ဘူးအဲ့တော့လွယ်ခြင်းလဲဆိုရင်တကယ်သိခြင်းလဲဆိုရင်တော့ဒီမိမိတဏ္ဍာမှာဖြစ်နေတဲ့ပိဋကံတွေကနေစပြီးဘုံလင်တိုင်အောင်တော့နောက်တော့ဒီနန္တရားတွေကိုမိမိတို့ကစနစ်တကျရှုတတ်ထားဖို့တော့လိုတယ်အဲရှုတတ်ပြီးမှအကြောင်းကျိုးဆက်လို့ရတယ်ဆိုတာမျိုးကိုဒါလည်းပဲမိမိတို့နားလည်ထားဖြစ်အဲ့တော့ဦးဇင်းတို့ဒီနံကြောင့်ရုပ်အာယနာဖြစ်ပုံ ဉာဏ်ကြောင့်ရုပ်အာယတနာဖြစ်ပုံဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဦးဇင်းတို့ဒီမှာဟိုပုံစံလေးတစ်ခုခြုံပြီးတော့ရှုမယ်ဆိုရုပ်အာယနာခုနစကာယနာသောတာယနာဘာနာယနာဇင်ဝါယနာကာယယနာဆိုတဲ့အာယနာ၅ပါးရှိတာပေါ့အဲအဲအဲအာယနာ၅ပါးဖြစ်ပုံဆိုရင်ဦးဇင်းတို့ဒီဝင်ကစလနာဝင်တရားမှာစဝင်ကစလနာပြည်ခြင်းကြောင့်ရုပ်အာယနာ၅ပါးဖြစ်အဲဝင်ကစလနာဆိုတာကဦးဇင်းတို့ဒီရူပါယုံလေးကသက္ကုတော်ရ line ကိုပဲကြည့်မယ်ဆိုရင်ရူပါယုံလေးကဒီလာပြီးတော့ရိုက်တက်တဲ့အခါမှာသူကဘွင်ကစရဏဘုံလှုပ်သွားမယ်နောက်ပြီးတော့ဘွင်ကူးပြည့်စီတာဘုံပြတ်မယ်ပြီးတဲ့အခါကျမှဒီနေ့တော့အတန်ဆက်ကူကိုကြည့်လို့ပြည့်ပြစ်တဲ့အခါမှာအဲ့ဒီရူပါယုံကဒီလာပြီးတော့ရိုက်ခဲ့တဲ့အချိန်မှာဘွင်ကစရဏပြစ်သွားတယ်အဲ့ဒီဘုံရင်ဆိုတဲ့ဒီနန္တရားအဲ့နန္တရားကဒီဘက်မှာရုပ်အာယနာပေါ့ဘာကိုပြစ်တော့စက္ကာယနာကိုပြစ်စီဟောဒီလိုနားလေစက္ကာယနာကိုပြစ်စီတယ်ဆိုတဲ့အပိုင်းမှာသူကနေပြီးတော့ဘလို့ပြစ်စီတာလုံးမေးရင် ကျေးဇူးပြုတဲ့အနေနဲ့ဖြစ်တာသူကတက်ရိုက်သူကနေပြီးတော့ဖြစ်ပေါ်စေတာမျိုးတော့သူကကျေးဇူးပြုတာကိုပြောတာအဖြစ်စီတည်တည်ဆိုတဲ့အပိုင်းမှာသူကနေပြီးတော့မိဘတယောက်ကနေတာသမီးတယောက်ကိုမူပွားလိုက်ဘယ်လိုဖြစ်စေတာမျိုးတော့မဟုတ်ဘူးအဲအဲ့လိုလေမိမိတို့ကနားလည်ထားမှာဖြစ်ဒါကနာမ်ကနေရုပ်ကိုဖြစ်ပုံနောက်ကရုပ်ကနေပြီးတော့ရုပ်အာယနာကိုဖြစ်ပုံပိုင်းရုပ်ကရုပ်အာယနာကိုဖြစ်ပုံပိုင်းမှာလည်းထို့တူပဲဦးဇင်းတို့ဒီ ရုပ်ထဲမှာပါတဲ့ပေါ့သကုတ္တရကာဏဇေဝကာယဆိုတဲ့ဒီအကြည်ရုပ်တွေကဒါအကြအကျိုးတရားနေမှာနေမယ်ဆိုရင်သူနဲ့ဖြစ်ပေါ်ဖြစ်ပဲသူနဲ့ဖြစ်ပေါ်ဖြစ်ပဲအဲရုပ်တရားတွေကအကြောင်းတရားနေရာမှာပြန်ပြီးတော့ရောက်ရှိသွားတယ်အဲ့တော့ဆိုကြပါစို့ဦးဇင်းတို့ဒီသကုအကြည်တက်ကလေးကိုဦးဇင်းတို့ကအကျိုးတရားအနေနဲ့ရှုနေဆိုလို့ရှိရင်အဲ့သကုအကြည်တက်ဒီသူတကူနဲ့ဖြစ်နိုင်တဲ့ဆွမ်းရည်မရှိဘူးအတူတကူနဲ့ဖြစ်နိုင်တဲ့ဆွမ်းရည်မရှိတဲ့ကသူနဲ့ဖြစ်ပေါ်ဖြစ်ပဲခုနပရဝေယဝတိသောဝါယောဝနာကဏ္ဍရတ္တဩဇာ ပြီးတော့မှဇီဝိတစကုအကြီးဆိုပြီးတော့ဒါသူကရုပ်စကုအပေါင်းနေလို့သူကစကုတတကကလည်းအနေနဲ့ဖြစ်ဖြစ်တဲ့အခါမှာအဲ့ဒီမှာကမာဘုံ၄ပါးဆိုတဲ့တရားရှိတာအဲ့မာဘုံ၄ပါးဒီတာသူကအကြောင်းဉာဏ်မှာတွန်းနေတာရုပ်နာမရူပပစ္စယတရယနာရူပပစ္စယရုပ်ဆိုတဲ့အကြောင်းကြောင့်ဘက်ကအာယနာ၆ပါးဖြစ်တဲ့အပိုင်းမှာအဲ့လိုသူကမာဘုံ၄ပါးကအကြောင်းတရားပြီးတဲ့အခါကျတော့ကလတ်တူဖြစ်တဲ့ဇီဝိစကုအကြည်လေးကအကျိုးတရားအနေနဲ့ဖြစ်တယ် ။အော်နောက်တစ်ခါဇီဝိတဇီဝိတဆိုတဲ့ယုတ်တရားကြောင့်ကလတ်တူဖြစ်တဲ့စကားရဏဖြစ်တယ်။နောက်တစ်ခါဩဇာအကလတ်တူဖြစ်တဲ့ဩဇာဩဇာကြောင့်ဦးဇင်းတို့ဒီကလတ်တူဖြစ်တဲ့စကားရဏဖြစ်တယ်။ဒီလိုမျိုးရှိသွားဒီရှိခွက်တွေဒီလည်းပဲဦးဇင်းတို့ယုတ်တရားပိုင်းမှာလည်းယုတ်ကမတာကိုပြေပုံမထားလို့ရှိတယ်ပဲဒါသုတ္တဉာဏ်ကြီးအကြောင်းမရှိဘူးပေါ့။အဲအဲ့လိုဦးဇင်းတို့ကဒါအသေးစိတ်ရှိတဲ့အပိုင်းကြီးတွေတော့တကယ်ရှိရင်တော့ဦးဇင်းတို့ဆရာသမားနဲ့ဖြစ်ဖြစ်သူ့မဟုတ်သားမျိုးကိုတကယ်လေ့လာပြီးရှုခွက်ကိုတစ်ခုချင်းတစ်ခုချင်းဒါရှုသွားရင်မခက်ခဲဘူး။ ခုလိုခြုံပြောရတဲ့အပိုင်းမှာတော့နည်းနည်းတော့ဟိုဦးဇင်းတို့လည်းအချိန်နဲ့မိတောင်ပေါ့ပြောရတဲ့အပိုင်းမှာတော့တကယ်ရှိကြည်တော့ဒီခါလေးတည်တည်ချာချာတော့ဖြတ်ပြီးတော့ပြစ်တာမှဖြစ်။အဲ့ဒါကဦးဇင်းတို့ရုပ်ကြောင့်မနာယရဏဖြစ်ပုံပိုင်းပေါ့။ရုပ်ကြောင့်မနာယရဏဖြစ်ပုံပိုင်းနဲ့ထို့တူပဲဦးဇင်းတို့ပြိဿနေနေရာလေးကစပြီးတော့ပြောလိုက်ရင်တော့လွယ်တယ်။မပြိဿနေအခိုင်မှာကခရိယဝတ္ထုရုပ်ဆိုတာပါတယ်။အဲရိယဝတ္ထုရုပ်ကကမနာယရဏဆိုတဲ့ပြိဿနေဝိညာဉ်နဲ့မိရပဲ။အဲ့တော့အဲ့ဒီခရိယဝတ္ထုရုပ်ကအကြောင်းတရားဖြစ်ပြီးတော့ပြိဿနေဝိ တရားဖြစ်တယ်အဲ့ဒါကတော့ပုံစံတူပဲဒီဘောဓကြောင့်မှဖြစ်တယ်သကုဝိညာဉ်သောတာဝိညာဉ်နဲ့တူတူပဲပုံစံတူပဲအဲ့တော့မနာယနာဆိုတာဒီသကုအကြည်သကုဝိညာဉ်လေးဖြစ်မယ်ဆိုသကုဝိညာဉ်ဒီသကုအကြည်တတ်ကိုမြင်တွေ့ပြရတယ်အဲ့တော့အဲ့ဒီသကုအကြည်တတ်နဲ့ကွာတော့ယုတ်တရားတွေကအကြောင်းတရားဖြစ်ပြီးတော့အဲ့ဒီမနာယနာဆိုတဲ့ဒီသကုဝိညာဉ်လေးကအယုတ်တရားဖြစ်တယ်ဆိုတဲ့ပုံစံမျိုးကရှိသွားဖြစ်။အော်နောက်ပြီးအဲ့ဒါပြီးတဲ့အခါကျမှဦးဇင်းတို့နောက်ဆုံးတစ်ခုနာယုတ်ဖြစ်ခြင်းကြောင့်မနာယနာဖြစ်တယ်။အော်နာနဲ့ယုတ်နဲ့ဖြစ်ဖို့မနာယနာဖြစ်ပုံဆိုတော့ဦးဇင်းတို့ဒီမှာလည်း ဥမာတစ်ခုနေနဲ့သေတ္တနေဝิญဉ်လေးကိုပဲပေါက်ကြည့်သေတ္တနေဝิญဉ်ကိုပေါက်ရင်သေတ္တနေဆိုတဲ့ဒီစိတ်ကလေးဒီသူနဲ့ရှင်မောရှင်မဲ့စိတ်ကလေးမရှိဘဲနဲ့မဖြစ်နိုင်ဘူးတစ်ချက်နောက်တစ်ခါသူဒီခုနမြာဝတ္တုယုံမရှိဘဲနဲ့လည်းမဖြစ်နိုင်ဘူးတစ်ချက်သို့တဲ့ကြောင့်အကြောင်းတရားနေမှာဘာတွေရှိနေလို့ဆိုတော့သူနဲ့ရှင်မောရှင်မဲ့စိတ်ကလေးတရားတွေရှိနေတယ်မြာဝတ္တုယုံတွေရှိနေတယ်သူတို့ကအကြောင်းတရားဖြစ်ပြီးတော့ဒီသေတ္တနေဝิญဉ်စိတ်ကလေးကသူတရားမှာနေတယ်အခုလိုတရားနာနေတဲ့အခါမှာခုနကြာတိတိတွေဖြစ်နေတယ်အခုကြာတိတိဆိုတဲ့ဒီဝิญဉ်လေးတစ်ခုပဲကြည့်ကြည့်ကြာတိတိဒီမနာယရဏပဲ အဲ့အာယနာကြပါထဲမှာမနာယတနာထဲမှာဝင်တော့အဲ့ဒီမနာယနာဒီဟူသောဒီဇာတိတွေကလေးဖြစ်ဖို့ရံပြီးတော့ဒကာကြီးဒကာမကြီးတွေရုပ်တရားနဲ့နာတရားလိုတယ်အဲ့တော့ဇာတိတွေနဲ့ရှင်မောရှင်မဲ့ရှင်တွဲပြီးတော့ဖြစ်လာတာကခုနပြောတယ်စိတ်စိတ်တိတ်ပေါ့စိတ်တိတ်ပေါ့စိတ်တိတ်ခုနှလုံးပေါ့အဲ့စိတ်တိတ်ခုနှလုံးဒီဒါနာရယူရတယ်နောက်တစ်ခါကိုစကုဝိညာဉ်စိတ်လေးကမိတွဲပြရပြီးတဲ့စကုကြည်ညာနဲ့တကွာတော့ရုပ်တရားတွေကိုရုပ်ရယူရတယ် အဲ့တော့ဒီအကြောင်းတရားနေရာမှာဘာရှိတော့ခုနစေတသိက်ကုဏလုံးနဲ့တကွာတော့မိယာဝတ္ထုယုတ်တွေကအကြောင်းတရားဖြစ်ပြီးတော့ဇာတိတိတ်ဒီဟုတော့ဇာတိတိတ်ဒီဟုတော့မနာယနာကအကျိုးတရားဖြစ်အဲ့ဒါနာမရူပပစ္စယသလယနာကေနောက်ဆုံးဖြစ်တဲ့အာယနာ6ပါးထဲမှာမနာယနာကိုရှိကနာမရူပနာနဲ့ယုတ်ကဖြစ်စီမှုအပိုင်းအဲ့ဒီကတကယ်ကြီးတကယ်မကြီးဒီအခုပြောနေတဲ့အခါကျတော့နားလည်ကောင်းတယ်နားလည် နားမလည်တော့လဲရှိတယ်အဲ့တော့ဒီတော့နားမလည်တော့လဲရှိမယ်ဆိုတော့နားမလည်တော့အခုဟောစဉ်ထဲမှာမဟုတ်ပဲနဲ့ဒီဟိုမေကွန်းဘိုင်းပေါ့နော်အမေအပြေကဏ္ဍကြတယ်ဒီကအေးဒီမှာပုံမှန်လင်းလင်းနဲ့ဟိုအာမနာတဲ့မေဦးဇင်းတို့လည်းစားစီပြီးတော့မိမိလေးလာထားတယ်အောင်ဇင်းတို့နားလည်တယ်ဦးဇင်းတို့ကြိုးစားပြီးတော့ဖြည့်ပေးပါတထပေါ့ဒါကတော့နာရုပ်ကြည်ချင်းကြောင့်မနာယရဏဖြစ်ပေါ့ဒါဆိုလို့ရှိရင်တော့ဦးဇင်းတို့ဘာဖြစ်တယ်ဆိုတော့ဒီနာမရူပပစ္စယသတ္တယနာဟုတ်လားအပိုင်း၅ပိုင်းအနေနဲ့ခွဲပြီးတော့ ဆုတဲ့ဘိုင်းကဒါပြီးပြီလို့ဘယ်လိုပြောလို့ရလဲစုံသွားပြီအဲ့လိုစုံပြီဆိုတဲ့အခါမှာသူတော်ကောင်းတယောက်ကတစ်ချို့ကိုတစင်းတက်ပြီးတော့ဒီသလယနာပစ္စယဖတ်တာသလယနာပစ္စယဖတ်တာဘိုင်းကိုတစ်ချက်သွားတယ်အတော်စင်းတို့ဒီနေ့အဲ့သလယနာပစ္စယဖတ်တော်ဆိုတဲ့အပိုင်းလေးကိုဆက်ပြီးတော့ဟောကြားအနာကြားကြရအောင်တော်စင်းတို့ပါဠိတော်ဟောစဉ်လေးကိုပြန်ပြီးတော့တောက်ကြရအောင်ဒါသလယနာပစ္စယဖတ်တော်မှာဘယ်လိုဟောတာတော့ဒဒါဂဒံမောသလယနာပစ္စယဖတ်တော် သကုတံပတောသောတာတံပတောကာလတံပတောဇိမံတံပတောကာယတံပတောမနောတံပတောအယံဇတိတလာယရဏပစ္စယပတောတထာတုတလာယနာပစ္စယပတောဟူသောနေရာ၌တလာယနာပစ္စယတလာယရဏပစ္စယအာယနာ၆ပါးဒီဟုသောအကြောင်းတရားကြောင့် ဖာသောဖတ်တတိဟောတိတိဆိုသည့်အရာ၌တတမောအဘေတရားနီအဲ့တရယငါကြောင့်ဖတ်တဖြစ်တယ်ဆိုတော့ဘာကိုပြောတာတော့ဆိုတော့အကျိုးတရားအနေနဲ့ကြည့်ရလို့ရှိဇဂုတမ္မသောဇဂုတမ္မသ၎င်းသောတာတမ္မသောသောတာတမ္မသ၎င်းဂာနတမ္မသောဂာနတမ္မသ၎င်းဇိမတမ္မသောဇိမတမ္မသ၎င်းကာယတမ္မသောကာယတမ္မသ၎င်းမနောတမ္မသောမနောတမ္မသ၎င်း ဣရိယံဣတိကသလရဏပစ္စယပတ်တော်သလရဏတိဟုသောကြောင့်ကြောင့်ဖတ်တော်ဖတ်တာဟူ၍ဥဒတိဆိုအပ်ပါ၏အဲ့ဒါသလရဏပစ္စယဖတ်တော်ဆိုတဲ့အပိုင်းမှာအာယနာ6ပါးဖြစ်ခြင်းကြောင့်ဖတ်တာဆိုတဲ့တွေ့ထိမှုဖြစ်တယ်ဆိုတဲ့အပိုင်းမှာအဲ့ဒါသက္ကုတံဖတ်တာသောတာတံဖတ်တာကာဏတံဖတ်တာဒေဝံတံဖတ်တာကာယတံဖတ်တာမနောတံဖတ်တာဆိုတဲ့ဒီဖတ်တာ6ပါးကိုယူရတယ်လို့ဒီလိုပြောတယ်အဲ့တော့ဦးဇင်းတို့ဖတ်တာဆိုတာဒီနေရာမှာအတိတ်တူဟိုဖတ်တာဆိုတဲ့ဒီစိတ်ကလေးတစ်ခုတည်းကို ဆိုပေမဲ့သူ့ဆိုင်ရာဒီဝိညာဉ်နဲ့လိုက်ပြီးတော့သကုတ္တမတသောတာတမတခန္ဓာတမတဓမ္မတမတကာတမတမနောတမတဆိုဒီလိုကွဲသွားတယ်လို့ဆောင်မျိုးကွဲတယ်လို့ဒီလိုလဲနားလေရအဲ့တော့ဒီမှာအာယနာ6ပါးပေါ့ဒီပိုင်းနဲ့ပတ်သက်လို့ဦးဇင်းတို့နည်းနည်းလေးပြောမှာပေါ့အာယနာ6ပါးကြောင့်ဖတ်တာဖြစ်ဟိုရှင်းမှာကနာမရူပပစ္စယသလယနာတို့ကနာယုတ်ဖြစ်ခြင်းကြောင့်အာယနာဖြစ်တယ်အဲ့ဒီပိုင်းမှာတော့ကသကုတ္တကာလဇေမကာယ မနဆိုရဲမနာယနာဆိုရဲအာယနာ6ပါးလေးပဲအိဇတိကယနာ6ပါးလေးပဲအခုဒီနေရာမှာသရယနာပစ္စယဖတ်တော့လေရာကြအောင်ဦးဇင်းတို့ထာဂရများကဘယ်လိုဖွင့်လို့ဆိုတော့ဒီအာယနာ6ပါးကြောင့်ဖတ်တာဖြစ်တဲ့ဘိုင်းမှာတော့ဦးဇင်းတို့အိဇတိကယနာ6ပါးဒီမကတော့ပဲနဲ့ဗိဓာယနာ6ပါးပါယူရတယ်လို့ဘယ်လိုနားလဲရအဲ့ဒါကြတော့ဦးဇင်းတို့အာယနာကအကြောင်းနေရာမှာတည်တဲ့အခါကျတော့တခါသူကတစ်မျိုးဖြစ်သွား အကျိုးနေရာမှာဒီဒီတုန်းကတော့အစ္စရိကယနာ6ပါးပဲအကျိုးနေရာမှာရှိနာမရူပပစ္စယသလားကိုယ်တဏယနာပစ္စယဓာတ်တော်နေရာမှာအဲ့တော့အဲ့ဒါအကျိုးအကြောင်းနေရာမှာပြန်နေတဲ့အတွက်ကြောင့်ဗေဒာယနာ6ပါးကိုလည်းယူရတယ်အဲ့တော့အစ္စရိကယနာက6ပါးဗေဒာယနာက6ပါးပေါင်းလိုက်တဲ့အခါအာယနာ12ပါးပေါ့အာယနာ12ပါးကိုယူရတယ်လို့ဒီလိုတော့နားလည်ရတယ် အဲ့တော့ဣဇတိကာယနာ6ပါးကတော့ဒုတိယဤခုနပြောသလိုပေါ့သက္ကာယနာသောတာယနာကာနာယနာသေမယနာကာယနာမနာယနာဒါကရှင်းဒါဣဇတိကာယနာ6ပါးတနည်းအားဖြင့်ဒီလိုအတွင်းကာယနာ6ပါးလို့သုံးနောက်တစ်ခါကျတော့ဗိဗိဒာယရဏလို့ခေါ်တဲ့ဒုပါယနာတတ္တယနာကန္နာယနာတတ္တယနာဘောဓဘာယရဏဓမ္မယရဏဆိုတဲ့အပြင်အာယနာ6ပါးကိုလေဒီမှာယူရမှာဖြစ်အဲ့တော့သက္ကာယနာသောတာယနာကာနာယနာသေမယနာကာယနာမနာယရဏဆိုတဲ့ဣဇတိကာယနာ6ပါးကတွေ့ ဇကုကြီးသောတာကြီးကာနာကြီးဒေဝကြီးကာယအကြီးပြီးတဲ့အခါကျတော့ဒါအတိစိတ်ပေါင်းလိုက်လို့ရှိရင်ဒါ6ပါးတွေ့တယ်။အော်ဗိဓာယတနာ6ပါးကျတော့ရူပယုံဒါရူပယတနာတတ္တယုံတတ္တယတနာဂန္ဓာယုံဆိုတဲ့အနံဂန္ဓာယတနာလတ္တယုံဆိုတဲ့အရတာဒါလတ္တယတနာနောက်တစ်ခါဘောဓဘာယုံဆိုတဲ့အတွေ့အထိအာဘောဓာလူလူစီတံပထဝီတေဇောဝါယောဒီသုံးပါးဒီတာဘောဓဘာယတနာဒီတိတော့သိပြီးတော့ ကိစ္စမရှိနောက်တစ်ခါဓမ္မယနာပိုင်းလေးမှာကြတာနည်းနည်းပို့ပြီးတော့နားလိုက်ရအောင်ဓမ္မယနာပိုင်းမှာဦးဇင်းတို့ပတ္တရတက္ကမဒုပါစိတ္တသတိကနိဗ္ဗာန်ပြဉ္စတိဝတိနာဆိုပြီးတော့စတာသင်္ကေသင်္ကေချန်တိဆိုပြီးတော့အဲဓမ္မယုံပိုင်းမှာဒါဟိုတရား6ခုရဲ့အပေါင်းပေါ့အပတ္တရယုတ်နောက်တစ်ခါပတ္တရတက္ကမယုတ်ပတ္တရတက္ကမစိတ်ဓာတ်စတိကစိတ်စတိတွေလည်းပဲစိတ်ဓာတ်စတိကနိဗ္ဗာန်ပြဉ္စတိဝတိနာဒါတွေကစိတ်ဓာတ်စတိကနိဗ္ဗာန်ပြဉ္စတိဝတိ စေတသိက်တွေပညာတွေနိဗ္ဗာန်တွေဒါတွေကဓမ္မယတနာထဲမှာပါတယ်လို့ဒီလိုလေးပဲနားလည်ထားပါအဲ့လိုနားလည်ပြီးတဲ့အခါကျမှဒီစုကကိုဆက်ပြီးရှုလို့ရတယ်ကျွမ်းကိုရှုလို့ရတယ်ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီမှာဒီသာရယရဏပြည့်စရာဖတ်တော့ဖတ်တာ6ပါးဖြစ်ပုံဖတ်တာ6ပါးဖြစ်ပုံနဲ့ကဦးဇင်းတို့ပထမဆုံးမနောတံဖတ်တာလေးကိုဒီမှာဥမာလေးယူပြီးတော့ပြောကြည့်အဲ့တော့ခုနဖတ်တာ6ပါးသကုတံဖတ်တာသောတာတံဖတ်တာကာလတံဖတ်တာဇေဝတံဖတ်တာကာယတံဖတ်တာမ မောတံခန္ဓာဆိုတဲ့ခန္ဓာ6ပါးဖြစ်အဲ့ခန္ဓာ6ပါးထဲမှာဦးဇင်းတို့ပထမဦးဆုံးဖြစ်တဲ့မနောတံခန္ဓာမနောတံခန္ဓာမှာလည်းသူကခုနအများကြီးပဲမနောတံခန္ဓာတံခန္ဓာမှာအများကြီးပဲဆိုတော့ပြိတ္တန်တွေဆိုပြိတ္တန်တွေမနောတံခန္ဓာဘုံဝင်ပြည့်မဲ့ဆိုဘုံဝင်မနောတံခန္ဓာသုတိမှာလည်းသုတိမနောတံခန္ဓာအော်နောက်တစ်ခါခုဦးဇင်းတို့ဘဝတစ်ခုမှာခုဖြစ်နေတဲ့ခုနဇာတိတွေမြင်တိတွေအဲစတဲ့စိတ်တိုင်းစိတ်တိုင်းမှာလည်းခုဒါမနောတံခန္ဓာဆိုတာဇာတိတွေမှာစကုဆိုစကုမနောတံခန္ဓာ သောတာသောတာမနောတံပတ္တစသည်အပြင်ဒီလိုဖတ်တာတွေကအများကြီးရှိအဲ့တော့ဒါကိုနားလည်ဖို့ဆိုတာတကယ်ကြီးတွေတကယ်ကြီးတွေတကယ်ကိုအေးအေးစီစီနဲ့မိမိတို့ကဒီအချိန်ပေးပြီးတော့ဒါလည်းနားလည်အောင်ပထမဦးဆုံးလေ့လာလေ့လာပြီးတော့မှတကယ်သမာဓိဉာဏ်ဉာဏ်နဲ့သိအောင်မြင်အောင်ယူဘယ်လိုယူပါမှာဒါနားလည်တာဒီလိုလေးကုလားလို့ပေါ့အနာမတို့တရယနာပြည့်စရာဖတ်တော့အာယနာ6အာယနာ6ပါးပြည့်ခြင်းကြောင့်ဖတ်တာ6ပါးဖြစ်တယ်ဒီလိုလေးကတော့လွယ်သလောက်တကယ်ရှိခဲ့တဲ့ဘက်မှာတော့ မလွယ်ဘူးဆိုတာဒါကိုတို့တကယ်ရေးဒီမိကြီးနားလည်သိချင်တာအဲ့တော့ဒီမှာဒီမနောတံပတ္တပေါ့မနောတံပတ္တဖြစ်ပုံကြီးတစ်ခုကိုဒီမှာဥမာထုတ်ပြအဲ့တော့မနောတံပတ္တနေရာထဲမှာပါကွာမနောတံပတ္တတွေများစွာရှိတဲ့ခြေကဦးဇင်းတို့လွယ်ကူလာကိုပြောကြပါလို့ဒီပရိတန်တွေမနောတံပတ္တလေးတစ်ခုခုပေါ့ဒါထင်ရှားလာလေးတစ်ခုခုထုတ်ပြအဲ့တော့ပရိသတ်နေမနောတမ္မတာကိုရှုကျင်နေသူတော်ကောင်းတယောက်ကဒီပရိသတ်နေအခိုင်မှာဖြစ်သွားတဲ့ ရုပ်တည်နာနေကိုအတိပြီးဆိုကြစို့အဲရုပ်တည်နာနေကိုသိပြီးတော့ဦးဇင်းတို့လူသားတယောက်တော့ခုနပြောသူဦးဇင်းတို့ကျင်ကန်များစွာတောင်ပြောတော့ဒီကကြီးတွေငွေငါရင်တော့ပါဘူးဒါပရိဒဏ်နေစိတ်နဲ့ရှင်ဘောရှင်ဘက်ကိုစိတ်စစ်လေးပေါင်းလိုက်လို့ရှိရင်ဒါ30နဲ့4လောက်ဖြစ်တယ်ဉာဏ်လည်းရှိမယ်ပတိလည်းရှိမယ်ဆိုတော့ဒါပရိဒဏ်နေဉာဏ်တရား30လေးလုံးဖြစ်တယ်ပြီးတဲ့အခါကျသူ့မှာမိယာရေအဝုထုရုံနေတဲ့ကွာတော့ရုပ်ပေါင်း30ဖြစ်အဲ့ဒါလေးကိုဉာဏ်ထဲမှာအာရုံလေးပြုတ်ခါလိုက်အဲ့တော့ပရိဒဏ်နေအခိုက်မှာဦးဇင်းတို့လူသားတွေရဲ့ပရိဒဏ်နေအခိုက်မှာ ဒါဖြစ်တဲ့စိတ်စေတသိက်ယုတ်ဒီကိုပြောပါဆိုရင်အာဦးဇင်းတို့စိတ်စေတသိက်က34လုံးရှိတယ်လို့အကြံပြပေါ့ဉာဏ်ရောပတိရောပါတဲ့ပုဂ္ဂိုလ်မှာနောက်တစ်ခါယုတ်ပေါင်း30ဖြစ်တယ်အဲ့ဒါလေးကိုအောင်ယူထားကြည့်အဲ့ဒီကိုအောင်ယူတာဒါဦးဇင်းတို့ရဲ့ဘဝစစချင်းဖြစ်တဲ့ဒီယုတ်ဒီကံတွေပေါ့အဲ့ဒီမှာဦးဇင်းတို့ကြည့်ပြီးဒီအကျိုးတရားအနေနဲ့အခုပရိသတ်နေမနောတန်ဖတ်တာကိုယူတော့အကျိုးတရားအနေနဲ့ပရိသတ်နေမနောတန်ဖတ်တာကိုယူမယ်ဆိုဒီအကြောင်းတရားကိုဦးဇင်းတို့အကြောင်းတရားဘက်ကိုကြည့်ထားအကြောင်းတရားဘက်မှာခုနက ပဋိသန္ဓေနဲ့တကွာသောစိတ်တွေ34လုံးနောက်တကဟိုရုပ်ပေါင်း30ဆိုတာလေးကိုအာရုံပြုတာအဲအာရုံပြုတာပြီးတဲ့အခါကျတော့မာကုဒီအာယတနာအရာခွဲတော့အာယတနာအရာခွဲမယ်ဆိုတဲ့အခါကျတော့ဒီအစာဥဆုံးပေါ့မြာဝုစုယုတ်လေးကိုစပြောအဲ့တော့ဦးဇင်းတို့ပဋိသန္ဓေစိတ်ဒီဗမာမီခရိယဝုစုယုတ်မှာမိတယ်ဗမာမီရဲ့ခရိယဝုစုယုတ်မှာမိပါတယ်ခင်ဗျာ ဟရိယဝတ္ထုယုတ်မှာမိတဲ့အခါကျတော့အဲ့ဟရိယဝတ္ထုယုတ်ကအဲ့ဒါ तू ကခုနဘယ်ထဲမှာပါတော့ဆိုတော့ तू ကဓမ္မယတနာထဲမှာပါတယ်ဘယ်ထဲမှာပါဓမ္မယတနာထဲမှာပါပါတယ်ခင်ဗျာခုနအာယနာလေတလယနာပစ္စည်းဖတ်တော်ဆိုတဲ့နေရာမှာအာယနာကြောင့်ဒီဒီမှာသိတန်ဒီမနောတန်ဖတ်တာဖြစ်ပုံကိုရှုမှာဆိုတော့အာယနာကိုအကြောင်းနေရာမှာကြည့်တော့အဲ့မှာဓမ္မယတနာထဲမှာပါအကြောင်းလို့သူကြတော့ပြောပါလဲဆိုတော့ဒါဓမ္မယတနာ ရူပါယနာတရဏကဏယရတယနာပောဓဘာယနာဓမ္မယနာဆိုတဲ့ဓမ္မယနာတွေမှာပါတယ်အဲ့ဒီဓမ္မယနာကဟရိယဝတ္ထုဒီဟုသောဓမ္မယနာကအကြောင်းတရားဖြစ်သူကအကြောင်းနေရာမှာနေတယ်ပိဋကနဲ့ပြီးတဲ့အခါကျမှဒီပရိတန်တွေရှင်းနေရှင်းပြီးဖြစ်သွားတယ်ခုနဟိုမနောပရိတန်တွေမနောတံပတ်တာဆိုတော့ဖတ်တာစတိတိနဲ့ပြောတော့ဒီဉာဏ်တရားဒီညမှာတော့မနောတံပတ်တာတရားဦးဇင်းတို့ကပရိတန်တွေရှင်းနေရှင်းနေဖတ်တာယူလိုက်မယ်ဆိုအဲ့ဖတ်တာအကျိုးတရားပဲ အဲ့တော့ပြန်ကြည့်မယ်အာယနာအရာဒီဘက်မှာမာရသွားလို့ဆိုတော့ပထမဦးဆုံးတစ်ချက်ကတိတ္တရေခိုက်ကလေးမှာမနောတမ္ပတ္တလေးတစ်ခုကိုပဲကြည့်ထားမယ်ဒီဘက်ကဟရိယဝတ္ထုဆိုတဲ့ဓမ္မယနာကအကြောင်းတရားဒီဘက်ကတိတ္တရေမနောတမ္ပတ္တကအကျိုးတရားဒီလိုတစ်ချက်ဒါပစုံပေါ့အာယနာသရယနာပစ္စယဖတ်တာအရာမှာကိုအရိယဝတ္ထုဒီဟုသောဓမ္မယနာကအကြောင်းတရားပရိဒဏ်လေးမနောတမ္ပတ္တကအကျိုးတရားလို့ဒီလိုတစ်ချက်မျိုးဖြစ်ဒါတစ်ချက်ပြီးပြီ။အော်ပြီးတဲ့အခါကျတော့ ဒီဦးဇင်းတို့သိတ္တန်လေးစိတ်မှာအာယုံဆိုတာရှိသူကကံကမ္မနိမိတ်ဂတိနိမိတ်တစ်ခုခုကိုအောင်ပြုမှာလေအဲကံကမ္မနိမိတ်ဂတိနိမိတ်တစ်ခုခုကိုအောင်ပြုတဲ့အခါမှာအဲကံကမ္မနိမိတ်ဂတိနိမိတ်ကြောင့်ဒီမှာသိတ္တန်လေးဆိုတဲ့ဒီဝိညာဉ်နဲ့တကွာဒီဖတ်တာဖြစ်မှာတို့တဲ့ကြောင့်သူကအဲ့မှာကျတော့ဒီကံကမ္မနိမိတ်ဂတိနိမိတ်တစ်ခုခုတော့ဘာရတော့ဒါတတ္တဝါတုံးတဲ့တုံးတူတော့ပြောမရဘူးပေါ့အဲကံကမ္မနိမိတ်ဂတိနိမိတ်တစ်ခုခုဆိုတော့ဒီဗိဒ္ဓယန္နာက အကြောင်းအရာမှာလာတည်တယ်ဒါထာဂရာကတကြောင်လို့အစ္စတိတကယတနာတွေမယူအောင်ဗိဒ္ဓယတနာတွေယူအောင်လို့ဒါပြောတယ်အဲဒီခုနကံကမ္မနမိတ်ဂရိနိမိတ်တွေကတခုခုသောဒီအာဒီဗဟိတယတနာကအကြောင်းတရားဖြစ်မယ်ဒီပဋိတန်တွေခိုင်းမှာဖြစ်တယ်ဒါပဋိတန်တွေမနောတမ္ပတာအကျိုးတရားဖြစ်တယ်လို့တစ်ချက်အဲတော့နှစ်ချက်ရှိသွားတယ်နောက်ဒီပဋိသန္ဓေမနောတံဖတ်တာပဲနောက်တစ်ခုထပ်သွားမယ်ပဋိသန္ဓေဝိညာဉ်ဒီဟူသောမနာယရဏဖြစ်ခြင်းကြောင့် ဟောသူကဒီပဋိသင်္ဍေခိုက်မှာရှိတဲ့ဒီဖတ်တာဒီသူကပဋိသင်္ဍေဝิญဉ်နဲ့ရှင်းပြီးမှပြရတာဟုတ်အဲ့တော့အခါကျတော့ဒီပဋိသင်္ဍေဝิญဉ်ဆိုတဲ့မနာယရဏကအကြောင်းတရားခုနအာယနာ6ပါးထဲမှာဦးဇင်းတို့ဒါမနာယရဏပါပြီးသားအဲ့တော့မနာယရဏကအကြောင်းတရားပဋိသင်္ဍေခိုက်မှာဖြစ်တဲ့မနောတမ္ပတာလေးကအကျိုးတရားအဲ့တော့အကြောင်းတရားနေရာမှာပဋိသင်္ဍေဆိုတဲ့ဝิญဉ်စိတ်ကလေးအာမနာယရဏအမိရတဲ့ပဋိသင်္ဍေဝิญဉ်စိတ်ကအကြောင်းတရား ဒီဘက်ကပရိတန်ဒီအဲ့ဒီမနောတန်ဖတ်တာဆိုတဲ့ဖတ်တာကအကျိုးတရားဘယ်လိုမြင်ရလဲအဲလိုသုံးချက်ရှိတာပရိတန်ဒီခိုင်မှာရှုတာနောက်တစ်ချက်ထပ်ရှုမယ်အဲ့ဒါကြတော့သူကဘာလဲဆိုတော့တန်ပယုတ်တဓမ္မယတနာတန်ပယုတ်တဓမ္မယတနာဆိုဘာပြောတော့တန်ပယုတ်တဓမ္မယတနာဘာပြောတော့ဆိုတော့ခုနပရိတန်ဒီအခိုင်မှာခုနစိတ်စတိဥပ္ပဒေခုန34လုံးရှိတယ်လို့ပြောထားတယ်အဲ့34လုံးထဲမှာဦးဇင်းတို့ဒီခုနဒီ ဝิญဉ်ကိုနှုတ်လိုက်တိတ်တန်နေစိတ်ကိုနှုတ်လိုက်အဲ့ဒါဆိုလို့ရှိရင်ဒီမှာစတိတဲ့မှာသူဘာကျမ်းနေတုံးဆိုတဲ့အခါကျတော့ခုန30နဲ့ဟိုသုံးလုံးကျမ်းနေအဲ့33လုံးလေးကတကဖတ်တာကိုနှုတ်လိုက်ဖတ်တာကိုနှုတ်လိုက်လို့ရှိရင်ခုနစိတ်စိတ်တိတ်ဦးဇင်းတို့ဘလောက်ကျမ်းနေဆိုတော့ခုန33နဲ့ကထပ်နှုတ်လိုက်တဲ့အခါ32ကျမ်းနေပါအဲ့32ကသူကဘာဖြစ်မလို့အဲ့ဒါတံပယုတ်တဓမ္မယရဏဟောအာယနာထဲမှာသူကတံပယုတ်တဓမ္မယရဏဆိုတဲ့အထက်မှာကျုံးဝင်ပြီးတော့မှအဲ့တံပယုတ်တဓမ္မယရဏဖြစ်ခြင်းအောင်ဒီဘက်ကပဋိတန်တွေအခိုက်မှာဖြစ်တဲ့မနောတံခါတာဖြစ်တယ် အဲ့တော့ဒကာကြီးတွေဒီမှာကြည့်ကြည့်ပရိသန်နဲ့မနောတံဖတ်တာလေးတစ်ချက်ကိုရှုလိုက်တာအောင်ပဲဒီမှာဦးဇင်းတို့အကြောင်းကဘယ်နှချက်ကွဲသွားတော့၄ချက်ကွဲသွားအကြောင်းဘယ်နှချက်ကွဲတော့အကြောင်း၄ချက်ကွဲဘူးအခုတခုတိုင်းဒီဒီဘက်ကပရိသန်နဲ့မနောတံဖတ်ကိုဖြစ်စီတဲ့သဘောပဲအဲ့လိုခြေသူပြုနေတဲ့သဘောကိုနားလည်တာအဲ့တော့ဒီဘက်ကအကြောင်း၄ခုကြောင့်ဒီဘက်မှာပရိသန်နဲ့မနောတံဖတ်တာဖြစ်တယ်ဆိုတာကိုအဲ့လိုခေါ်ကြစီပါအရိယဝတ္ထုဒီဟူသောဒီပရိသန်ဒီဓမ္မယရဟရိယဝတ္ထုဒီဟူသောဓမ္မယရဏဖြစ်ခြင်းကြောင့် ပြိတ္တာတွေမနောတံပတ္တဖြစ်ဒါတစ်ချက်။အော်နောက်တစ်ခါဒီဗိဓာယရဏလို့ခေါ်တဲ့ကံကမ္မနမိတ်ဂရိနိမိတ်ရတစ်ခုခုသောဗိဓာယရဏဖြစ်ချင်းကြောင့်ပြိတ္တာတွေမနောတံပတ္တဖြစ်။နောက်တစ်ခါပရိဒဏ်တွေဝิญဉ်တိဟုသောမနာယရဏဖြစ်ခြင်းကြောင့်ပရိဒဏ်တွေမနောတံပတ္တဖြစ်။အော်နောက်တစ်ခါတံပယုတ်တဓမ္မာယရဏဖြစ်ခြင်းကြောင့်ပရိဒဏ်တွေမနောတံပတ္တဖြစ်။အာမနောတံပတ္တဆိုတဲ့ဒီအပိုင်းဒီပရိဒဏ်တွေမနောတံပတ္တမှာဒီအရေးဒီကမိုက်တွေ အကြောင်းကျိုးဆက်မယ်ဆိုဘယ်နှချက်ဆက်ရလဲ၄ချက်ဆက်ပါတယ်ဖေအားအာပုံစံလိုပဲကလားပြိတ္တန်တွေရရင်ဆိုဘဝင်ဒါဘဝတစ်ချောင်းမှာဖြစ်သမျှဝင်နေတည်တဲ့ထူပုံစံအတိုင်းပဲ။အော်နောက်ပြီးတဲ့အခါကျတော့ဦးဇင်းတို့ကဲကောင်းပြီဒါဆိုလို့ရှိရင်ဘဝမှာဦးဇင်းတို့ဒီဘဝမှာဖြစ်တဲ့ဒီမြင်တိစိတ်ပေါ့မြင်တိစိတ်နဲ့တကွာတော့ဒီနန္တရားတွေပိုင်းလို့ရှုမယ်လို့ရှုမယ်။အဲထို့တူပဲဦးဇင်းတို့ဒီဒါဆိုလို့ရှိရင်မြင်တိစိတ်ကိုဦးဇင်းတို့ရူပါယံပေါ့တနည်းအားဖြင့်စကုဒေါ်လာဝတိ အဲ့သကုတ္တရဝတိကိုဦးဇင်းတို့ကစရှုမယ်ဆိုရင်သကုတ္တရဝတိမှာပြည့်စုံမှာဝင်ကသရဏဘုံကုပ္ပစီတာဒါကဘုံရှုခွင့်နဲ့ပြူသွားပြီပြိတ္တန်လေးရှုခွင့်နဲ့ပြူသွားပြီပြီးတဲ့အခါကျတော့ဗာကြံလုံးဆိုတဲ့အခါကျတော့ခုနပြင်းသောရာဝဇံသကုဝိညာဉ်တံပိဋ္ဌံတိုင်းနေနာဟုတ်တော်သောခုနှစ်ကြိမ်ကရာရောနှစ်ကြိမ်ဆိုတာလေးပြည့်အဲ့မှာပြင်းသောရာဝဇံကပဲစပြီးတော့ရှုရမှာပြင်းသောရာဝဇံအခါမှာဖြစ်တဲ့ပြင်းသောရာမနောတံပတ္တဒါမိမိရှုတတ်ရအောင် ဇကုဝိညာဉ်ဖိုက်မှာမြင်သိနေတဲ့ကောင်မှာဇကုဝိညာဉ်မနောတမ္ပတအလိုရှုရကုလိုကုလိုတရားနာနေတယ်ဆိုရင်ခုနကြာတိတိကြီးဖြစ်တယ်ပေါ့တရားနာတာပဲဖြစ်ဖြစ်ခြားခြားဟိုဘဝတစ်ချောင်းမှာခုနခြားခြားအတန်တွေကိုအောင်ယူပြီးတော့ဒါသောတာဝိညာဉ်စိတ်ဖြစ်တယ်အဲ့တော့သောတာဝိညာဉ်မနောတမ္ပတကိုရှုတတ်ရသောတာဝိညာဉ်မနောတမ္ပတသကုဝိညာဉ်မနောတမ္ပတသောတာဝိညာဉ်မနောတမ္ပတခန္ဓာဝိညာဉ်မနောတမ္ပတဒေဝဝိညာဉ်မနောတမ္ပတကာဝိညာဉ်မနောတမ္ပတဒါတွေအကုန်လုံးကိုမိမိတို့ကရှုတတ်သွားမှာဖြစ် အဲ့ဒါမှသာလေသို့တော့ဒါတွေအကုန်လုံးရှုရဲဆိုတော့ခဏပြောသလိုပေါ့မြင်သိတဲ့တွေအကုန်လိုက်ရှုရမယ်ကြားသိတဲ့တွေအကုန်လိုက်ရှုရမယ်ဒါလို့မဟုတ်ဘူးအနည်းဆုံးမြင်သိတဲ့တစ်ခုနှစ်ခုလောက်ရှုတတ်ရမယ်မြင်သိတဲ့မနောတမ္ပတာကြားသိတဲ့မနောတမ္ပတာတစ်ခုနှစ်ခုလောက်မိမိကရှုတတ်ထားရင်ဒါဒီပိဋကသမုပ္ပါဒေသနာတော်ကြီးကိုမိမိတကယ်နားလည်ပြီးပြောလို့ရတယ်အဲ့လိုမှမဟုတ်ရင်တော့ဒါနားလည်တယ်လို့ပြောလို့မရဘူးလို့ဒါလို့နားလည်ရတယ်အဲ့တော့ဦးလေးဒီကဏ္ဍရာကိုဇန်ပြီးတဲ့အခါကျတော့ဒီကြားသိတဲ့နဲ့ဒီမနောတမ္ပတာပေါ့နော်ဒီ သကုဝိညာဉ်ပေါ့သကုဝိညာဉ်မနောတပတ္တညတိတိမနောတပတ္တနောက်တစ်ခါသောတာဝိညာဉ်မနောတပတ္တကြာတိတိမနောတပတ္တဆိုတဲ့အဲ့နှစ်ခုလောက်ကိုဒီမှာပုံစံလေးထုတ်ပြီးပြောမယ်အဲ့တော့အဲ့ဆိုကြပါစို့ခုညတိစိတ်ပေါ့သက္ကာသကုမနောတပတ္တနော်ဘုရားကနာဦးဇင်းတို့သာရဏပစ္စယပတ်တော်ဒီသကုတံပတ်တော်သောတာတံပတ်တော်ကာဏတံပတ်တော်ဒီမတံပတ်တော်ဆိုလိုလာတဲ့ခါအဲ့သကုတံပတ်တာလေးကိုနည်းနည်းပြောကြည့် အဲဇကုတ္တပတ္တတခုဖြစ်ရအတွက်ခုနပြောသလိုပဲဇကုတ္တပတ္တဒီမိယာဝတ္ထုယုံဇကုဝိညာဉ်ပဲအရင်ပြောကြတယ်ဇကုဒီဇကုတ္တပတ္တဇကုဝိညာဉ်နဲ့ရှင်ပြီးဖြစ်တဲ့ဖတ်တာကိုပြောတယ်အဲ့တော့ဒီဇကုဝိညာဉ်တွေတကွာနန္တရားတွေဒီမိယာဝတ္ထုယုံမရှိဘဲနဲ့ငါရည်တွေမရှိဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်အဲ့တော့ဒီဒီစိတ်ဆိုတဲ့ဒီသကုဝိညာဉ်နဲ့တကွာရှင်မောရှင်မဲ့ဒီဖတ်တာဆိုတဲ့နန္တရားဖြစ်ဖို့အတွက်အဲ့ဒါမိယာဝတ္ထုယုံလို့ အဲ့တော့မြေယဝိတုယောကဘာလဲဆိုတော့ဒီစက္ခုတန်ဖတ်တာအတွက်ပြောကြမယ်ဆိုရင်စက္ခုအကြည်တတ်ပြီးတော့ဒါစက္ခာယေနာကအကြောင်းဟောအဲ့ကကြတော့ဦးဇင်းတော်ဗာပြစ်သွားလို့ဆိုတော့သလယနာပစ္စယဖတ်တော်မှာဒီစက္ခာယေနာစက္ခုဝိညာဉ်မိတွဲဖြစ်ရာစက္ခာယေနာကအကြောင်းပြီးတဲ့အခါကျမှသူကကျေးဇူးပြုလိုက်တဲ့အခါကျတော့ဒီဘက်ကအကျိုးကဘာဖြစ်တော့အဲ့ဒီစက္ခုမနောတန်ဖတ်တာ စကုတံဖတ်တော်ဆိုတဲ့စကုတံဖတ်တာဖြစ်တယ်အဲစကုတံဖတ်တာဆိုတဲ့နေရာမှာတိတိကျကျပြောမှဆိုစကုဝိညာဉ်နဲ့ရှင်ရွက်ဖြစ်သွားတဲ့ဖတ်တာကိုပြောတာအဲစကုဝိညာဉ်နဲ့ရှင်ရွက်ဖြစ်တဲ့ဖတ်တာကအကျိုးတရားဖြစ်မယ်ဒီဘက်ကစကုစက္ခာယနာစကုအကြည်တဲတိဟုသောစက္ခာယနာကအကျိုးအကြောင်းတရားဖြစ်အဲတော့စက္ခာယနာတိဟုသောစကုအကြည်တဲတိဟုသောစက္ခာယနာကအကြောင်းစကုတံဖတ်တာကအကျိုးနောက်တစ်ချက်ဒီနေ့ကကြတော့ ဒီစကုတန်ဖတ်တာဖြစ်ရေးအတွက်ဒကာကြီးဒကာမကြီးရူပါယုံမရှိဘဲနဲ့ဖြစ်နိုင်မှာရူပါယုံမရှိဘဲမဖြစ်နိုင်ပါဘူးခင်ဗျာရူပါယုံမရှိဘဲမဖြစ်နိုင်တဲ့အခါဒါဗဟိတယုံနာဒါကြောင့်မလို့ဦးဇင်းတို့ဒီတလယနာပြည့်စရာဖတ်တာမှာအဲ့ဒါအေဇတိကယုံနာတွေမကဘဲနဲ့ဗဟိတယုံနာ၆ပါးပါယူရတယ်ဆိုတာဒါပြောတယ်ဟိုစောစောကမတိတန်ဒီဘိုင်းမှာဒါနည်းနည်းလေးဒီပါဟိုနားလည်ပြီးဖြတ်သွားတယ်အခုလို့ဒီဟာကျတော့ပိုလွယ်တော့ ဒီရူပယုံဒီကဘေးကပေါ့ကျွန်တော်လှမ်းပြီးအောင်တခုကိုလှမ်းကြည့်တယ်ဆိုကြပါစို့ဗန်းမုံလေးတစ်ပွင့်ပဲလှမ်းပဲကြည့်ကြည့်ပေါ့အဲတော့ဘုရားစင်းလူတော်ပဲလှမ်းပဲဖူးဖူးပေါ့အဲ့ကမှသူကအပြင်မှာဒီဗိဒ္ဓဆိုတဲ့ရူပယုံရှိတယ်ဒီရူပယုံရှိလို့တော့ကျွန်တော်ဘာဖြစ်လဲလို့စကုဝိညာဉ်နဲ့တကွာဒီဖတ်တာဖြစ်စကုဝိညာဉ်နဲ့ရှင်တွဲဖြစ်သွားတဲ့ဒီဖတ်တာဖြစ်အဲ့တော့ဒီစကုတံဖတ်တာဖြစ်ရေးအတွက်ရူပယုံတိဟူသောဗိဒ္ဓယရဏတနည်းအားဖြင့်ရူပယရဏလို့တို့တဲ့ကြောင့်ရူပယရဏကအကြောင်းတရား ဒီသက္ကုတံဘတ်တာကအကျိုးတရားဒါနှစ်ချက်ရှိပါတယ်နောက်တစ်ချက်နောက်တစ်ချက်ကဘာလဲဆိုတော့သူ့မှာဘာလို့လဲဆိုတဲ့အခါကျတော့ဒီပြင်စလောလာကိုဇံသူ့ရှိမှာရှိတယ်ပြင်စလောလာကိုဇံမရှိဘဲနဲ့လေဒီသက္ကုဟိုဟာဟိုသက္ကုဝိညာဉ်မှာဆိုတော့ကနသက္ကုဝိညာဉ်မရှိဘဲနဲ့အဲဒီဖတ်တာမဖြစ်နိုင်ဘာလို့သက္ကုတံဘတ်တာဖြစ်ရေးကသက္ကုဝိညာဉ်နဲ့ရှင်တဲ့ဖတ်တာ အဲ့တော့သကုဝိညာဉ်ရှိရမယ်ဆိုတော့သကုဝိညာဉ်ကအကြောင်းတရားသကုဝိညာဉ်ဒီဘာထဲမှာပါတော့အာယနာ6ပါးထဲမှာမနာယတနာထဲမှာပါအဲ့တော့သကုဝိညာဉ်ဒီဟူသောမနာယတနာကအကြောင်းတရားအခုနဒီသကုတံဖတ်တာကအကျိုးတရားဟောဒီလိုဖြစ်သွားအဲ့တော့၃ချက်ရှိသွားပြီဟောနောက်တစ်ခါ၄ခုမြောက်တံမြုပ်တဓမ္မယနာခုနပြောသလိုပဲတံမြုပ်တဓမ္မယနာဆိုတာဦးဇင်းတို့သကုဝိညာဉ်လေးနဲ့ရှင်ပြီးဖြစ်တဲ့စေတသိက်ကခုနှလုံးရှိအဲခုနှလုံးထဲမှာ ဒီဖဏစိတ်တိတ်ကိုနှုတ်လိုက်လို့ရှိရင်6လုံးပြန်အဲ့6လုံးဒီဒါစကုဝိညာဉ်နဲ့တကောအတူတကွာရှင်းပြီးတော့ဒီဖတ်တာနဲ့အတူတကွာဖြစ်တဲ့အတွက်ကြောင့်သူ့ကိုတန်ပယုတ်တာဓမ္မယုံနာလို့အဲ့တော့ဒီဖတ်တာနဲ့ရှင်းပြီးတော့အတူတကွာဖြစ်သွားတဲ့စိတ်တိတ်6လုံးဒီလိုတော့တန်ပယုတ်တာဓမ္မယုံနာကအကြောင်းတရားအပြီးတဲ့အခါကျမှဒီစကုတန်ဖတ်တာကအကျိုးတရားဆိုပြီးတော့ဒါစကုတန်ဖတ်တာတစ်ခုဖြစ်ဖို့ကိုပဲဒကာကြီးဒီအကြောင်းဘယ်နှပါလို့ အကြောင်း၄ပါးလိုပါတယ်ခင်ဗျာအဲအကြောင်း၄ပါးကိုကိုကနားလည်ရအဲ့တော့လွယ်လွယ်လေးပဲအာတာရယနာဖြစ်စရာဖတ်တော့သက္ကုသမ္မတာဖြစ်တဲ့သောတာသမ္မတာဖြစ်တဲ့အာယနာ6ပါးအကြောင်းကိုဘယ်လိုလို့ခြုံပြောလို့ရှိရင်လွယ်တရားရှိပြီလေတကယ်ရှိတဲ့အပိုင်းမှာတကယ်ကြီးတွေမရတာပြောသလောက်မလွယ်ဘူးသို့တော့ရှုလို့မရအောင်ဖြတ်သလားဆိုတော့မဟုတ်ဘူးကိုကတကယ်ဒီဒိဋ္ဌိဝိတ္တုဒီဘိုင်းမှာယုတ်တရားနန္တရားတွေကိုစနစ်တကျခွဲခြားထားတတ်ရင်တော့ဒီ သင်္ခါဝုတ္တနာဝိတ္တုဒီဘိုင်းမှာဒါရှုရတာဘာမှမဖြစ်ဘူးဒါအဲ့တော့သင်ပြန်ပြီးတော့ခုပြောကြမယ်ဆိုဒီစကုတံဘတ်တာဖြစ်ဖို့အတွက်အကြောင်းတရားလေးပါပြန်ပြောမယ်နံပါတ်1ကဘာလဲဆိုတော့စက္ခာယရဏဒီအကြောင်းအာအာယနာဒီအကြောင်းစက္ခာယရဏဒီအကြောင်းပါဗျာစက္ခာယရဏဒီအကြောင်းစကုတံဘတ်တာကအကျိုးစက္ခာယရဏဒီအကြောင်းနောက်တစ်ခါရူပါယရဏဒီအကြောင်းဘာယရဏဒီအကြောင်းရူပါယရဏဒီအကြောင်းတရားပါဗျာ တရားသကုတံပတ္တတိအကျိုးတရားနောက်တစ်ချက်မနာယရဏဆိုတဲ့ကသကုဝိညာဉ်တည်းဟူသောမနာယရဏသည်အကြောင်းသကုဝိညာဉ်တည်းဟူသောမနာယရဏသည်အကြောင်းသကုတံပတ္တသည်အကျိုးနောက်ကတံပယုတ်တဓမ္မယရဏစတိတိရှင်မောရှင်မဲ့6လုံးစတိတိဓမ္မယရဏသည်အကြောင်းတံပယုတ်တဓမ္မယရဏသည်အကြောင်းသကုတံပတ္တသည်အကျိုးဆိုပြီးတော့ပေါင်းလိုက်လို့ရှိရင်အကြောင်း၄မျိုးကြောင့်ဓမ္မသကုတံပတ္တဖြစ်ဘယ်လိုနားလဲ ဒါမှသာလျှင်ဒါမိမိတို့ကနားလဲလို့ပြောထို့တူပဲဦးဇင်းဒီစက္ကုတံဘာသာပြီးတော့သောတာတံဘာသာလည်းပုံစံတူသွားတာပဲအဲ့တော့သောတာတံဘာသာမှာလည်းအကြောင်း၄ချက်ရှိတယ်ဘာတွေလဲ၄ချက်ကခုနပြောသလိုပဲဒါစက္ခုနေရာမှာသောတာကိုအစားထိုးလိုက်အဲ့တော့ခုနစက္ခာယရဏကအကြောင်းတရားနေရာစက္ခာယရဏကအကြောင်းတရားစက္ခုတံဘာသာကအကျိုးခုဒီမှာကျတော့သောတာတံဘာသာစက္ခုတံဘာသာသောတာတံဘာသာကိုသွားမယ်ဆိုလို့ရှိရင်သောတာ သောတာယတနာသောတာနာတိတိဟူသောသောတာယတနာကအကြောင်းတရားသောတာတန်ဖတ်တာကအကျိုးတရားတစ်ချက်။အော်နောက်တကတတ္တယုံဆိုတဲ့အာယုံပေါ့နော်။တတ္တယုံဆိုတဲ့အဲ့ဒီတတ္တယတနာကအကြောင်းသောတာတန်ဖတ်တာကအကျိုး။အော်နောက်တကဇာတိတိတိဟူသောမနာယရဏကအကြောင်းပြီးတဲ့အခါကျမှ သောတာတမတာကအတူနောက်တစ်ခါခုနသူ့ဒီရှင်မောရှင်မဲ့ဖြစ်တဲ့တန်တယုတ်တာရှင်မောရှင်မဲ့စေတေတိဟူသောစေတေတိညာတိဟူသောဓမ္မယရဏတန်တယုတ်တာဓမ္မယရဏကအကြောင်းသောတာတန်ခတာကအကျိုးဆိုပြီးတော့၄ချက်အဲ့လိုပဲပုံစံတူကျန်တာကတော့လွဲသွားပြီဒီနှစ်ခုလောက်နားလည်လို့ရှိရင်ခန္ဓာဇိမ်ဝအကာယခန္ဓာတန်ခတာဇိမ်ဝတပ္ပတာကာယတန်ခတာပုံစံပုံစံတူပဲဥပမာဆိုကြပါစို့ ဂါနာအတွက်ဆိုရင်နှောင်းကြည်တည်ဟူသောခန္ဓာယနာကအကြောင်းဂါနာတန်တတာကယူနောက်တစ်ခါအနန္တိဟူသောခန္ဓာယနာကအကြောင်းဂါနာတန်တတာကအကျိုးနောက်တစ်ခါခန္ဓာဝိညာဉ်တည်ဟူသောမနာယနာကအကြောင်းခန္ဓာတန်တတာကအကျိုးအော်နောက်တစ်ခါရှင်မောရှင်မဲ့စိတ္တိတံပြုဒ္ဒရှင်မောရှင်မဲ့စိတ္တိများတည်ဟူသောတံပြုဒ္ဒဓမ္မယနာကအကြောင်းခန္ဓာတန်တတာကအကျိုး ဟောဒကာကြီးတွေဒကာမကြီးတွေအဲ့လောက်ဆိုလို့ရှိရင်ဒီဘက်ကဇင်ဝါယနာကိုယ့်ဘက်ကိုပြောနိုင်ပြောနိုင်မှာပါဗျာအဲအဲ့ဒါဆိုကြပါစို့အဲ့မှာဇင်ဝသကုသမ္မတသောတာသမ္မတခန္ဓာသမ္မတဇင်ဝတံပတ္တဇင်ဝတံပတ္တဇင်ဝတံပတ္တဖြစ်ဖို့အတွက်အကြောင်းတရားဘယ်နှမျိုးရှိမလို့၄မျိုးရှိပါတယ်ဗျာအဲနံပါတ်၁အကြောင်းကဘာလဲတော့ဆိုတော့ဇင်ဝယတနာဘာလဲတော့ဇင်ဝယတနာပါဗျာ နာလျာအကြည်ကအကြောင်းတရားဇိမ်လျာအကြည်တိဟူသောဇိမ်ဝါယနာကအကြောင်းတရားဇိမ်ဝါသမ္ပတ္တကအကျိုးတရား။အော်နောက်တစ်ခါသူပြီးရဲ့အခါကျတော့ရတ္တယုံဗါတဲ့တော့ရတ္တယုံပါဗျာ။ရတ္တယုံတိဟူသောရတ္တယုံနာကအကြောင်းတရားနောက်တစ်ခါဇိမ်ဝါသမ္ပတ္တကအကျိုးတရားလေးချက်လေးချက်ရှိနောက်တစ်ခါဇိမ်ဝါဝိညာဉ်အရသာကိုတည်တယ်ဆိုတဲ့ဇိမ်ဝါဝိညာဉ်တိဟူသောမနာယတနာကအကြောင်းတရား စေမာတပ္ပတကအကျိုးတရားအဲ့တော့ရှင်မရှင်မဲ့စေတသိက်များဒီဟုသောတံပယုတ်တဓမ္မယနာကအကြောင်းတရားစေမာတံဖတ်တကအကျိုးတရားအဲ့တော့အကြောင်းကဘယ်နှချက်ရှိအကြောင်း၄ချက်ရှိပါတယ်ဗျာအာယနာပစ္စယဖတ်တော်မှာအကြောင်း၄ချက်၄ချက်အာယနာ၄ပါးကြောင့်ဒီဘက်ကတမ္မတာတမ္မတာသကုတမ္မတာပြေပုံသောတာတမ္မတာပြေပုံခန္ဓာတမ္မတာပြေပုံဒေဝံတမ္မတာပြေပုံ ကဲမှတ်မိအောင်ဒီကအဲကာယတံပတ္တဖြစ်ပုံလေးထပ်ပြီးတော့ပြောကြရအောင်အဲ့တော့ကာယတံပတ္တဖြစ်မယ်ဆိုတော့အကြောင်းဘယ်နှမျိုးရှိမလဲအကြောင်း၄မျိုးရှိပါတယ်ဗျာနံပါတ်1ပါတဲ့အကြောင်းကဘာအကြောင်းဖြစ်မလဲဆိုတော့ကာယယရဏဘာလဲတော့ကာယယရဏပါဗျာကာယအကြည့်တဲ့ဘေကကာယယရဏအဲကာယယရဏသလယရဏပြည့်စရာဖတ်တော်ထဲမှာသလယရဏထဲမှာအကျိုးဝင်နေအဲကာယယရဏက အကြောင်းတရားကာယတဏ္ဍတာကအကျိုးတရားခန္ဓာကပြောတာအဲ့ဒါကာယနာပြီးတဲ့ခါကျဘာလာမလို့အတွေ့အထိကတော့ဟောတတ်ပါယတနာပထဝီဒီတော့ဘာရောက်တဲ့ကတမျိုးမျိုးသောအဲ့ဒီဥတီဒီဟုသောဟောတတ်ပါယတနာကအကြောင်းတရားဒီဘက်ကကာယတဏ္ဍတာကအကျိုးတရားနောက်တစ်ခါကာယဝိညာဉ်ဒီဟုသောမနာယတနာကအကြောင်းတရားကာယတဏ္ဍတာကအကျိုးတရား ။အော်နောက်တကအဲ့ဒီကာယတန်ဖတ်တာနဲ့ရှင်ပေါ်ရှင်ဘက်ဒီကွာရှင်တွဲပြီးတော့ဖြစ်တယ်စေတသိက်ကြီးရှိအဲ့စေတသိက်တွေကိုဓမ္မယနာခေါ်တော့ရှင်ပေါ်ရှင်ဘက်စေတသိက်များဒီဟုတော့အဲ့ဒါတံပယုတ်တဓမ္မယရဏကအကြောင်းတရားကာယတံပတ်တာကအကျိုးတရားဟောဒီလိုရှိပါအဲ့တော့ဒီလိုဒါဒီလိုရှိပါမှာလည်းပဲသူကမဖြစ်တော့ဆိုတော့ဒါတလယနာပြည့်စရာဖတ်တော့ကိုသူတော်ကောင်းတယောက်ဒီဒါတကယ်နားလည်သွားပြီ ပြောလို့ရတယ်အဲ့ဒါပြီးကမှဦးဇင်းတို့ဒီလိုသတ္တရဏပစ္စယဖတ်တော့ပြီးတော့ဖတ်တာပစ္စယဝေဒနာသွားအဲ့တော့ဖတ်တာပစ္စယဝေဒနာဆိုတဲ့အခါကျတော့ဦးဇင်းတို့ဒီနေရာဖတ်တာပစ္စယဝေဒနာကိုဦးဇင်းတို့ဘယ်လိုလေးစတာလဲဆိုတော့တထာဂရမဖတ်တာပစ္စယဝေဒနာသကုတံဖတ်တာဝေဒနာသောတာတံဖတ်တာဝေဒနာဂာဏတံဖတ်တာဝေဒနာဇိဝံတံဖတ်တာဝေဒနာကာယတံဖတ်တာဝေဒနာမနောတံဖတ်တာဝေဒနာအယံဥစ္စတိဖတ်တာပစ္စယဝေဒနာ ဆိုပြီးတော့အဲ့ဒါဖတ်တာ6ပါးဖြစ်ခြင်းကြောင့်ဝေဒနာ6ပါးဖြစ်ဖို့ဆိုပြီးဒီပိုင်းပါအဲ့ဒီပိုင်းကိုတော့ဦးဇင်းတို့ဒါဟိုနောက်တစ်ပတ်ကိုဆက်ပြီးတော့ဟောကြားနာကြားကြရအောင်ဒီတစ်ပတ်မှာတော့အဲ့တလာရင်ဟာပြည့်စရာဖတ်တာနဲ့ပဲဦးဇင်းတို့အဆုံးသတ်ကြရအောင်အကယ်၍များတကကြီးဒီကမိုက်ဒီဒီနောက်ဆုံးခုနအမေဒီခန္ဓာမှာအခုပြောခဲ့တဲ့နာမရူပပြည့်စရာတလာရင်ဟာတလာရင်ဟာပြည့်စရာဖတ်တာနဲ့ပတ်သက်လို့နားမလည်တာများရှိနေပဲဒါ ိုလွတ်လွတ်လပ်လပ်နဲ့မေးမြန်းနိုင်ပါလေ။ကဲဒီနေ့တော့ဒီမှာပဲတရားနေဖို့ဆုံးသက်ကြအောင်ကိုမိတို့ဒီကင်္ကာဝိဒနာဝိတုဒ္ဓိနဲ့ပြည့်စုံရေးအတွက်ပရိဒသမုပ္ပါဒိဟုသောတန္တရာဆက်ရဟကြီးကိုမိမိတို့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့အိုင်းပြခြင်းဖြင့်အတိမြင်နိုင်အောင်ကိုယ်ဒီကိုယ်ဒီကြိုးစားအထုနိုင်ကြကုန်ရာတည်းသာဓုသာဓု သာဓုပါဗျာ